1339ခုနှစ်နောင်တကူလာစုပ်တရက်သင်ညာကြနေဖြစ်တယ်။နာယီအားဖြင့်နာယီအဲတနာယီနဲ့မိနစ်40ကျော်45မိနစ်အဲ44မိနစ်လောက်43မိနစ်လောက်ရှိပါပြီ။ဒီခုချိန်ကစပြီးတော့ မနေ့ကဟောခဲ့တဲ့ပရိစ္ဆသမုပ္ပါဒိယပဲဆက်ဟောရမယ်ပရိစ္ဆသမုပ္ပါဒိယမပြီးမချင်းဟောရမှာပါပဲ၃ရက်၄နဲ့ပြီးရင်လည်းပြီးမပြီးတယ်ပဲနောက်သုံးလားကြီးကြဆက်ပြီးတော့ဟောရမယ်ပညာတွင်ဆိုတော့ယောဂီတွေလည်းတရားထုတဲ့ပုဂ္ဂိုလ်တွေတရားလည်းအထုခြင်းရအောင်တရားစစ်ဖို့အချိန်လည်းရအောင်လို့ဘုရားနိုင်များများမဟောဘူးတခါကြီးတော့ပဲနိုင်ကြော်ကြော်တော့ ဘယ်လောက်ပဲဟောရမယ်အဲဒါမင်းကသူပဲကြတဲ့ပရိစ္ဆသမုပ္ပါမြန်မာဗျာနဲ့ဒါကဝါဒနာပါတဲ့ပုဂ္ဂိုလ်တွေဆိုရင်လှုပ်တဲ့ရနေပါရမယ်ဆိုတော့ပါဠိကရတယ်ဒါကနောက်ပြီးတော့ဘုန်းကြီးရဲ့ဆောင်းပုတ်ကြီးပရိစ္ဆသမုပ္ပါဆောင်းပုတ်ကြီးလင်္ကာအဲဒါလည်းပဲသူကတော့ကျက်လို့ပြုလို့လည်းပဲသူတို့တွေ့တယ်စာကြောင်းနဲ့ မမသွားအမှားမြင်ကဝိဇ္ဇာကြောင့်ချမ်းသာလိမ်ညိုကြီးမျောကိုလည်းသုံးမျိုးမူကပြုစီမံ၍ဒါဝိဇ္ဇာကိစ္စသင်္ခါရဆိုတဲ့အပိုက်အဓိပ္ပာယ်ပဲအဝိဇ္ဇာကမသိတာအမှန်တိုင်းမသိတာလဲဝိဇ္ဇာအမှားသိတာလဲဝိဇ္ဇာမြင်တိုင်းကြားတိုင်းဓဝါ၆ပါးက ဖြစ်ပေါ်နေတဲ့တရားတွေဟာခဏမစဲဖြစ်ပြနေလို့အနိစ္စမမြဲတဲ့တရားတွေကြီးတယ်ပဲဒုက္ခဆင်းရဲကြီးတယ်ပဲအနတ္တအတ္တမဟုတ်တဲ့သဘောတရားများတွေကြီးတယ်ပဲအဲ့ဒါတွေအမှန်တိုင်းမသိဘူးမသိတာဘာကြောင့်မသိလဲဆိုမကျุလို့မမှတ်လို့ပါပဲမြင်တိုင်းကြားတိုင်းရှုမှနေလို့ရှိရင်တော့သမာဓိညာအားကောင်းတဲ့ခါကာလမှာမြင်ပြီးကြောက်သွားကြားပြီးကြောက်သွားနာပြီးပြီးကြောက်ရတာ သိပြီးကြောက်အတွေ့အထိသိပြီးကြောက်သိကုစဉ်းစားကြသည်သိပြီးကြောက်ဘယ်မှာမြဲတည်တာမရှိဘူးသူထိုက်တာနဲ့သူပြည့်ပြည့်သွားတာကြီးတယ်ပဲအဲ့ဒါကြီးကိုယ်တိုင်တွေ့ရတယ်စာပြောနဲ့အားရနေရတာမဟုတ်ကိုယ်တိုင်ကို တွေ့ရတယ်ကိုယ်တိုင်တွေ့အောင်လည်းအားထုတ်ရတယ်မရှိမမှတ်လို့ရှိရင်တော့အဲ့ဒါမသိဘူးမမြဲတာမသိဆင်းရဲလို့မသိ အနာတ္တသဘောတရားများပဲဆိုတာမသိဘူးမသိတော့အမှားမသိတော့ဘူးအမှားသိတယ်ဘာတွေသိသွားတယ်ဆိုမြဲတယ်လို့ဒီလိုထင်နေတာပဲမြင်တိုင်းကြားတိုင်းနေကိုယ်ကိုယ်ရောသူ့ကိုယ်ရောအမြဲတမ်းရှိနေတယ်ထင်တာပဲချမ်းသာတယ်လို့ထင်တာပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်းနေလို့ဒီလိုထင်နေတာပဲသာပေကျမ်းဂန်ဘုသူတ္တအရာအားဖြင့်ဆိုရင်တော့ တချို့ပညာသီအားဖြင့်တော့သိတယ်တော့သိပါတယ်ဒါပေမဲ့လို့ကိုကိုယ်တိုင်သိတာမဟုတ်တော့အစွဲလန်းကတော့ရှိနေတာပါပဲမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါအနေနဲ့ပဲစွဲလန်းနေနိုင်ကြတဲ့တွေ့တဲ့နေတိုင်းအဲ့ဒီတော့စွဲလန်းအဲ့ဒါအဝိဇ္ဇာပဲအဲ့ဒီအဝိဇ္ဇာကြောင့်ချမ်းသာလိန်တော့ရင်မြော်ကိုလျက်သုံးမြုပ်မှုကံပြုစီမံ၍မြင်နိုင်ကြတဲ့ဟာတွေကိုအကောင်းနေထင်ပြီးတော့ အဲဒီလိုအာယုံတွေနဲ့တွေ့ကြုံခံစားပြီးတော့နေရတာကောင်းတယ်လို့ထင်ပြီးတော့မျက်မှောက်တင်လည်းပဲဒီအာယုံမျိုးမျိုးတွေနဲ့တွေ့ကြုံခံစားပြီးတော့နေရအောင်နောက်သားမရဘဝတွေလည်းဒီအာယုံမျိုးမျိုးတွေနဲ့တွေ့ကြုံခံစားပြီးတော့နေရအောင်ရည်ရွယ်ပြီးတော့ကိုယ်အမှုနှုတ်အမှုစိတ်အမှု သုံးပါးသောမှုကိုပြုသည်အဲစိတ်မှုကတော့စိတ်ထဲကကြံတာပေါ့ကိုမှုကတော့ကိုဖြင့်ပြုတာလေနှုတ်မှုကတော့နှုတ်ကပြောတာဘယ်လိုဟာတွေတုံးဆိုအဲ့ဒါတွေကကောင်းတဲ့မှုလည်းရှိတယ်မကောင်းတဲ့မှုလည်းရှိတယ်များသောဖြင့်မကောင်းတဲ့မှုတွေပြုကြတယ်ဘုရားတဲ့ကိုသာချင်းခိုးခြင်း၊ဒိညာအစရှိသော မကောင်းမှုတွေပြုကြသည်အများအားဖြင့်အဲ့ဒါတွေပြုကြတယ်။တရားရည်ဝနေတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒါတွေချင်းချောင်းနိုင်နေကြချင်းချောင်းကြပါလေ။အခုလိုတရားတွေလေးလာလိုက်စားနေတဲ့ပုဂ္ဂိုလ်တွေကတော့ကျင်းနိုင်ကြကျင်းအောင်လို့ဒီမကောင်းမှုတွေချင်းချောင်းနေကြတာပါပဲ။ဒီတော့မဟုတ်တဲ့ပုဂ္ဂိုလ်တွေကတော့မကောင်းမှုတွေပြုကြတာပဲ။ယခုဘဝတည်း ကိုလိုရှိရတဲ့အာယုံတွေနဲ့တွေ့ကြုံခံစားရအောင်ပြည့်စုံအောင်မို့လို့ကြီးပွားအောင်ချမ်းသာအောင်သာသာရာရာပေါ့အလုတ်တိုင်းနေအောင်မြင်အောင်ချမ်းမြောက်အောင်ရာထုဌာနနေရာတွေကြအောင်ရာထုဌာနနေရာတွေမဆုတ်ရုပ်အောင်တိုးတက်အောင်အများကြီးပေါ့ဒီလိုဟာတွေကြောက်လုံနေကြတာအများကြီးပဲလားအဲဒီမကောင်းမှုတွေတဲ့ပြုကြတယ်ဒါဘာကြောင့်ပြုတုံးဆို ဓမ္မမသောအမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ့်တို့ညီညွတ်ကိုလေအသုံးပြုမှုကံပြုစီမံ၍အဲဒါမကောင်းတဲ့အမှုအကုသိုလ်ကလည်းပေါ်လာအဲတရားကိုလေ့လာလိုက်စားနေတဲ့ပုဂ္ဂိုလ်တွေကတော့မကောင်းမှုတော့ဉာဏ်ဆောင်တဲ့ဉာဏ်ကြောင်တဲ့ကုသိုလ်ကောင်းမှုတွေသူကပြုတယ်။နောက်တန်မြာဘဝတွေချမ်းသာရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုတယ်။စိတ်တွေကဒီမှာနဲ့တဲ့နေတာနော်ပြတ်တယ်။ ကောင်းမှုတွေကိုပြုကြတယ်အဲ့ဒါကဘာတွေတုံးဆိုရင်ဒါနမယာသီလမယာဘာဝနာမယာတဲ့ပုံညာပိသင်္ခါရအပုံညာပိသင်္ခါရအနိစ္စပိသင်္ခါရတို့ညာသို့သောဝိနည်းပန်းနေတင်လာလို့ပန်းနေလာပြီးတော့อืมဆိုရင်ပန်းနေသဘောကျလို့လာကြတာမသိပါဘူးကိုယ်စိတ္တရတဲ့မှာအသင်သင်ရှိနေ သင်္ခါရကပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအနိစ္စပြီးသင်္ခါရလို့အဲဒီလိုသုံးမျိုးရှိပါတယ်ဒီပရိစ္ဆသမုပ္ပါဒေသနာကအဲ့ဒါတွေဝေဘာထားတာပဲသင်္ခါရဆိုတာဘာတွေတုံးဆိုပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအနိစ္စပြီးသင်္ခါရ

အရူပကုသိုလ်တွေတော့မပါဘူးကာမကုသိုလ်နဲ့ရူပကုသိုလ်တွေကာမဝဆရာရူပဝဆရာတဲ့ကုသိုလ်စေရနာကာမဝဆရာရူပဝရူပဝဆရာကာမဝဆရာနဲ့ရူပဝဆရာကာမဝဆရာရူပဝဆရာကဘာတွေဖြစ်တုံးဆိုဒါနမယသီလမယဘာဝနာမယတဲ့ဒါနအနည်းအားဖြင့်လဲထူချမ်းထူချမ်းပိတ်ကမ်းပြီးတော့လဲဖြစ်တာပဲတဲ့ဒါပိတ်ကမ်းတဲ့နေရာချင်းဖြစ် သီလမေယာသီလကျင့်သုံးတဲ့အနေအားဖြင့်လည်းဖြစ်တယ်။ဘာဝနာမေယာဘာဝနာအနေအားဖြင့်လည်းဖြစ်တယ်။သမာဓိဘာဝနာတွေပေါ့လေ။ဘာဝနာအနေအားဖြင့်လည်းဖြစ်တယ်အဲ့ဒါပုံညာပြီးသင်္ခါရတွေအဲ့ဒါသူတော်ကောင်းတွေမှာဖြစ်တာကတော့အဲ့ဒါလည်းပဲ ညောင်ချမ်းသာအောင်လို့ရည်ရွယ်ချက်တော့ရှိတာပဲလူချမ်းသာနတ်ချမ်းသာရအောင်ဒီမှာလောကတွေရောက်ပြီးချမ်းချမ်းသာသာနေရအောင်ဒီလိုရည်ရွယ်ပြီးတော့အားထုတ်ကြတာပဲအာနိဇာတိသင်္ခါရဆိုတော့အာယုပဘုံတွေနိဗ္ဗာန်လို့ထင်တာပဲသာသနာ့ဘာမှာသူကနိဗ္ဗာန်လို့ထင်တယ်အာကသနေသာရဏဘုံဝိညာဉ်နဲ့သာရဏဘုံအာကိစ္စယရဏဘုံနေဝတ္တညာနာပညာရဏဘုံလို့၄မျိုးရှိတယ်အဲ့ဒီထဲမှာ အာကိဉ္စညာယရဏဘုံများအမှန်အလေးမြတ်ပြုကြတယ်အာကိဉ္စညာယရဏဇန်တရားရပြီးတော့အာကိဉ္စညာဘုံရောက်ပြီးတော့ချမ်းသာနေမယ်ဆိုတာအဲအဲ့ဒီလိုယုံကြည်ပြီးတော့အားထုတ်ကြတာဘုရားလောင်းတော်သက်စဉ်တုန်းကအာလာရရသိကြီးထံသွားပြီးတော့နီးနေပြခံနေတယ်အဲဒီတော့ကအာလာရရသိကြီးကအာကိဉ္စညာရဏဇန်တရားရရတယ် အဲဒီအပညာရဏဇာနဲ့သူကလမ်းဆုံးနေတာပဲဒါအဆုံးပဲဒါဆိုရင်ပြင်လမ်းဆုံးနိဗ္ဗာန်ပဲဆိုပြီးတော့ဒီရင်နဲ့သူတို့အားရနေကြတာကိုအဲဒါဘုရားလောင်းလည်းသူကအပြာသင်ပေးပါတယ်ဘုရားလောင်းကလည်းအာထုတ်တော်ဒီဇံရရတဲ့ခါကျတော့ဒါဟိုရင်းနာရင်သိချင်းကိန်းတဲ့တရားမဟုတ်သေးဘူးလို့သိပြီးတော့ဒါဆွန့်ပစ်လိုက်တယ်အဲဒါအာလာရယသိထံကနီးကိုလည်းပယ်လိုက်ပြီး နောက်ဥရကရသေးကြီးကြော်ကြတော့သွားပြီးတော့ဥရကရသေးဆိုဥရကရသေးရဲ့ဆရာကြီးကရာမအဲဒီရာမဆရာကြီးကသမဘာရှိပါလုံးရအဲဒီမှာလဲသမဘာရှိပါဆိုတဲ့နိဝတ္တညာနဲ့ဉာဏ်ရဏစာတန်ရအဲဒီမှာလဲနီးယူပြီးတော့အာထုတ်အဲနိဝတ္တညာနဲ့ဉာဏ်ရဏမကြခင်ရရပြီးတော့အဲဒါလဲဝိညာဉ်ချင်းသိချင်းကင်းတဲ့တရားမဟုတ်ဘူးလို့သိတဲ့အတွက်သွန်ပြလိုက်တယ်ဘုရားလောင်းကတော့သိပြီးသွန်ပြတယ် ဒါနိဗ္ဗာန်မဟုတ်သေးဘူးဝိညာဉ်ချင်းတင်ရင်းတဲ့တရားမဟုတ်ဘူးနိဗ္ဗာန်ညာဘုံရောက်ပြီးကဘာပေါ်၈000လေးတော့အသက်ရှင်မယ်ကဘာပေါ်၈000လေးတော့ရှိတဲ့အခါကျရင်အဲ့ဒီဘုံကအသေးလိမ့်မယ်သေပြီးတော့လူဝါနဘပြန်ရောက်ရမယ်လူဝါနဘပြန်ရောက်တော့သူများလိုပါပဲထူးပါဘူးမကောင်းမှုအကုသိုလ်ပြုလို့ရှိရင်ပယ်လေးပါးပြအောင်မှငရဲလည်းရောက်နေနေတာတိဋ္ဌာန်လည်းဖြစ်နေနေတာပြိတ္တာလည်းဖြစ်နေနေတာပဲမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းက ညာဇုံညုံမှာမြတ်စွာဘုရားဆင်းရဲသွားရင်ဝဲမာလေးဒီကောင်မြင်တော့မြတ်စွာဘုရားပြုံးတော်မူတယ်ဉာဏန္တာကဘာကြောင့်ပြုံးတော်မူပါသလဲဘုရားဆိုတော့ဟောမှာဝဲမာလေးမြင်ရလားတဲ့ဒီဝဲမာလေးကအရင်တစ်ချိန်လုံးကသူကဇမပြည်ကလာခဲ့တာတဲ့ဇမပြည်ကနေပြီးတော့လူပြည်ရောက်လူကြက်မကြီးမင်းသမီးတစ်ဖြာဇမတတိဝက်ကလေးကဆို ။ညာသင်္ဃာတော်စီထားတဲ့ဆက်တဲ့ဘုရားဓမ္မစကြာတရားထဲမှာလည်းအဲဒီအထုပ္ပတိတွေထည့်ထားပါလေ။ပရမကလူလောကကလူမျိုးသမီးဖြစ်ခဲ့လူဘဝသေးတော့ကြက်ဖြစ်ကြက်ဘဝကသေးတဲ့ခါကာလကြက်မင်းသမီးဖြစ်မင်းသမီးဘဝတုန်းကအဲပရပိုက်เจ้าမှာ တပိုင်းမှာရသိမ်းမှာပေါ့လေရသိမ်းမှာယူပြီးတော့အဲဒီကဇံရတယ်ပထမဇံရတယ်ပထမဇံမြမဘုံရောက်အဲဒီကနေပြီးနေတဲ့အခါကာလကျတော့တထေးသမီးလာပြီးတော့မထေးသမီးဘဝနေတဲ့အခါကျတော့အဲဒီဝမ်းမာတွေဖြစ်တာပေါ့ဆိုအဲဒီလိုဖြစ်ပုံဒီမဲ့ကြတယ်မှာအကုန်ပါတယ်အဲဒါကြောင့် ဇမာဖြစ်လို့လည်းပဲသိချရတာမဟုတ်ဘူးဇမာဖြစ်လည်းပဲနောက်တစ်နေ့ပြန်ဝယ်တယ်ပြန်ဖြစ်နေတာကိုယ်လည်းဖြစ်နေတာဒီချင်းတတ္တဝါတွေလည်းဖြစ်နေတာပါပဲအဲဒါကြောင့်ဘုရားလောင်းကတော့အဲ့ဒီနေဝတိညာနာတိညာရဏဇာလည်းပဲကိုကျင့်နာခြင်းသိခြင်းကတဲ့တရားမဟုတ်ဘူးလို့သိပြီးတော့ဆုံးပြတယ်အဲဥရကတို့အရာမတို့ကတော့မဆုံးဘူးသူတို့အဲ့ဒါအိဗာမှနေတာအဲဒီလိုထင်နေတာအဲဒီမှာခန္ဓာ အဲဒီမှာရောက်ပြီးအများအားချမ်းသာနေနေမယ်ငိုမလားမသိအများအားဒီနေနေမယ်ဆိုလို့ယုံကြည်ပြီးတော့အဲဒီဇာနေပွားများကြတာပဲမမသွာမမြင်ကဝိဇ္ဇာကြောင့်ချမ်းသာတဲ့မျိုးညီညွတ်ကိုလည်းအသုံးမျိုးမှုကပြုစီမှန်၍ကုသိုလ်ကအကုသိုလ်ကနှစ်ပါးလုံးအဲဒီပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအနိစ္စပြီးသင်္ခါရတွေဖြစ်ပွားတော့ ဘာအကျိုးပေါ်လာလဲဆိုဝိညာဉ်တွေစားတဲ့ဟုတ်လားသင်္ခါရကြောင့်ဖြစ်မှာပါသင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်ပြီးတဲ့အဲ့ဒီဝိညာဉ်ဟာဘဝသည်ဝိညာဉ်နားလည်အောင်လဲဘဝသည်ဝိညာဉ်လေးကောင်းတာပြီးပြောထားတာမှန်ကတော့ဝိညာဉ်တွေအကုန်ပဲကတမဝိညာဏတတကတမဝိညာဏတတတော့ပရိသသမုပ္ပါတရားတော်၌ဝိညာဏဝိညာဉ်ဟူသည်ကတမဘယ်နည်းလို့ဒီမှာဝေဘာနာတယ် သကုဝိညာဏံသောတဝိညာဏံဂာနဝိညာဏံဇင်ဝဝိညာဏံကာယဝိညာဏံမနောဝိညာဏံနဲ့ဝိညာဉ်6ပါးပဲသကုဝိညာဉ်စာမြင်မြင်မြင်သိတာလေးပဲအခုလူတွေမြင်သိတာတွေပါဠိလိုပြောလို့ကကိုမသိဘူးအောင်းမင်းလားသိနေတာလေမြင်တာပဲမြင်တာလူတိုင်းလူတိုင်းသိတာပေါ့ဘိုးဘွားနဲ့ကိုသိနေတာမြင်တာမြင်သိတဲ့သဘောတရားကိုစိတ်ဝိညာဉ်တစ်ခုပဲအဲ့ဒါ သင်္ခါရကြောင့်ဖြစ်တာတဲ့သင်္ခါရကောင်းတာမြင်ရလို့ရှိရင်ကုသိုလ်သင်္ခါရကြောင့်ဖြစ်သည်မကောင်းတာမြင်ရရင်အကုသိုလ်သင်္ခါရကြောင့်ဖြစ်သည်အဲအကုသိုလ်အကြီးတဲ့ပုဂ္ဂိုလ်တွေကကောင်းတာမမြင်ရဘူးမကောင်းတာတွေမြင်နေရတာပဲမကောင်းတာတွေနဲ့တွေ့နေရတာကုသိုလ်အကြီးတဲ့ပုဂ္ဂိုလ်တွေကမကောင်းတာတွေပဲမြင်ရဘူးကောင်းတာတွေပဲမြင်တွေ့နေရတယ်အဲကုသိုလ်သင်္ခါရကြောင့်ကောင်းတာမြင်တွေ့ရတယ်အကုသိုလ်သင်္ခါရကြောင့်မကောင်းတာမြင်တွေ့ရတယ် တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေလည်းကောင်းတာမြင်ရတာကံကောင်းလို့ပဲဒီလိုသိတယ်မကောင်းတာမြင်ရတာကံမကောင်းလို့ဒီအကုသိုလ်ရှိတော့မကောင်းတာတွေလည်းမြင်တွေ့နေရတာပဲဒီလိုဒီအဲ့ဒါပဋိစ္စသမုပ္ပါဒ်သိတာပြောပဋိစ္စသမုပ္ပါဒ်ကပါဠိတင်တွေပါနေကြက်ပြီးအဲမှတ်ထားမှသိတယ်အောင်မရမဟုတ်ဘူးဆိုတော့တရားထုတ်ရင်အဲ့ဒီအကြောင်းကျိုးလေးတွေဆက်သွယ်ပြီးရင်ဒါပဋိစ္စသမုပ္ပါဒ်သိတာပဲအဲ့ဒါဒီလည်းနားလည်အောင်လို့ခွင့်ရကိုဟောနေတာ မိစ္ဆာသမုပ္ပါအကျဉ်းချုပ်ကအကြောင်းနဲ့အကျိုးနှစ်ခုပဲကံနဲ့အကျိုးဇနီးအကြောင်းနဲ့အကျိုးတဲ့အဲ့ဒါလေးနှစ်ခုကိုသိရင်အကြောင်းနဲ့အကျိုးသိရင်လည်းပစ္ဆာသမုပ္ပါပဲကံနဲ့အကျိုးသိရင်ပစ္ဆာသမုပ္ပါပဲသစ္စာနဲ့ပြောလို့ရှိရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာသမုဒိယသစ္စာကအကြောင်းပဲဒုက္ခသစ္စာအကျိုးပဲမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတာတွေကအကျိုးဒုက္ခသစ္စာတွေအဲ့ဒါအဲ့ဒီမြင်မှုကြားမှုအကြောင်းဖြစ်တဲ့ကံနဲ့တကွခဏပြောတဲ့ အဲဝိဇ္ဇာတဏှာတို့ကဒါတွေကအကြောင်းတွေသမှုရာသစ္စာတွေပဲအကြောင်းသစ္စာတွေအကြောင်းနဲ့ကျိုးတွေအဲဒီထဲမှာမြင်သိတာကသက္ခုဝိညာဉ်ဒါဖြင့်ကြားပြီးကြားသိတာကသောတဝိညာဉ်နားကကြားတာကြားသိတာနှာခေါင်းကအနန္တသိတာဂာနဝိညာဉ်လျာကအရသာကိုသိတာဇင်ဝဝိညာဉ်ကိုယ်ကတွေးထိပ်ပြီးတော့သိတာ ကာယဝိညာဉ်ကိုယ်အတွေ့အထိကတော့အများကြီးပါပဲမလားများပါတယ်ကိုယ်အတွေ့အထိတွေအများကြီးပဲစိတ်ကူးထဲမှာသိတာတွေကမနောဝိညာဉ်အဲ့ဒီမနောဝိညာဉ်တွေကလည်းကြယ်ကြီးပဲအများကြီးပဲမနောဝိညာဉ်တွေကတော့စိတ်ထဲဖြစ်တာတွေအများကြီးဗရိဒရေတို့ဘဝင်တို့သုရိတို့ဆိုတာလည်းမနောဝိညာဉ်ပဲအခုဒီမှာပြောထားတဲ့နေရာဒီမနောဝိညာဉ်လေးပြောထားတယ်အခုဒီမှာသင်္ခါရကြောင့် ဘဝတဲ့ဝိညာဉ်ဖြစ်သည်ဆိုတာဘဝတဲ့ဝိညာဉ်အစဆုံးပရိသေကစပြီးတော့ဖြစ်လာတာနောက်လည်းမြင်နိုင်ကြတဲ့နေရာဘဝတဲ့ဝိညာဉ်တွေပါပဲอืมတဘဝလုံးမြင်ကြတွေ့သိနေတာတွေဆိုတာမြတ်ဘဝတဲ့ဝိညာဉ်တွေပဲအဲ့ဒါဖြစ်ဘဝသင်္ခါရကြောင့်ဖြစ်တာကိုอืมလူဘဝဆိုလို့ရှိရင်ဖြင့်ကုသိုလ်သင်္ခါရကြောင့်ဘောရှိကပြုခဲ့တဲ့ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တခုခုကြောင့်အခုဘဝဖြစ်တယ်အဲတခါတည်း မကောင်းတာတွေမြင်ရတဲ့အခါတော့အကုသိုလ်ကဝင်ပြီးကျိုးပေးတာလည်းရှိတယ်အပယ်လေးပါးဖြစ်တဲ့ပုဂ္ဂိုလ်တွေကြတော့အကုသိုလ်သင်္ခါရကြောင့်ပြိဋိကစပြီးတော့မြင်မှုကြောင်းမှုသိမှုတွေအကုန်လုံးလျှောက်ပြီးတော့ဖြစ်သွားတယ်။ဒါခါကြရနဲ့သူတို့လည်းပဲကုသကံအကျိုးပေးလို့ကောင်းတာမြင်ရတာတွေလည်းရှိပါသေးတယ်သူတို့လည်းအဲအဲဒါသင်္ခါရကြောင့်ဘဝသေးဝိညာဉ်ဖြစ်ပြီး အမှန်မဲ့သောအမှန်မြင်ကအဝိဇ္ဇာကြောင့်ခြားသာတိမျိုးဤမျိုးကိုလည်းသုံးမျိုးမူကံပြုစီမှာဝိညာဉ်တွေ့သာတဲ့တိတိဝိညာဉ်ဖြစ်ပြီးအဲ့ဒါလေးပြီးပါအရေးကြီးတယ်အဲ့ဒါလေးမပြီးလို့ရှိရင်သေပြီးဘာမှမရှိတော့ဘူးအဲ့လိုဖြစ်တတ်တယ်ဥစ္စေရာလေးကြီးရောက်လာတယ်အမှန်မဲ့သောအမှန်သိမြင်အဝိဇ္ဇာဘုံကောင်းလို့မှတ်ခြင်း စိတ်ကိုနှုတ်မှုကြံပြုပြောလဲဝိညာဉ်စနောက်ထပ်တန်နေခြင်းဒါလေးတော့ဆိုကြအောင်လေအမှန်မသွားအမှားပြီးမြင်အဝိဇ္ဇာဖုံးကောင်းလုံးမှခြင်းစိတ်ကိုနှုတ်မှုကြံပြုပြောလဲဝိညာဉ်စနောက်ထပ်တန်နေခြင်း စွာမာသီမြင်စွာဝိဇ္ဇာပဲအဲ့ဒီဝိဇ္ဇာဖုံးလို့ဖုံးတာမင်းကပြောပြီးမြင်နေကြတိုင်းဝိပဿနာဉာဏ်နဲ့မသိရင်မသိတဲ့အဝိဇ္ဇာကကြည့်ခြင်းဖြစ်နေတာမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတို့မယုမယုဖလာပေါ်တယ်မြင်မွေးတဲ့ဖာမွေးတဲ့သိလာတဲ့အသိတွေအဲ့ဒါတွေကအဝိဇ္ဇာတွေပဲအဲ့ဒီအသိတွေကရင်ဥပြီးတော့ပြီးနေအဲ့ဒါတွေရင်မူရအောင်လို့ဆိုမြင်နေကြတိုင်းနေဝိပဿနာရှုနေရတာအဲရှုနိုင်တဲ့လောက်ကလေးတော့ပြင် အမှန်တကယ်လေးတွေဖြစ်တယ်မကျွနိုင်သေးတာတွေကတော့အမှားတွေကျမ်းနေသေးတာပဲအဲဒီအဝိဇ္ဇာကအမှားတွေအရင်သိပြီးပြီးတော့ကောင်းတာတွေထင်တယ်ကောင်းတယ်လို့ကောင်းလို့မြင်တာလည်းကောင်းကြားတာလည်းကောင်းနားတာလည်းကောင်းစာပြီးတဲ့တွေ့ထိတာတွေကောင်းစိတ်ကူးစမ်းကြံပြရတာကောင်းတို့အာယုန်တွေခါစားနေရတာတွေ့နေရတာကောင်းတယ်လို့ထင်တယ်ထင်တော့အဲဒီကောင်းတာတွေယခုလည်းတွေ့ရအောင်နောက်လည်းပဲတွေ့ကြုံခံစားရအောင်ဆိုပြီးတော့အဲ စိတ်ကူးထဲမှာစိတ်ကူးနဲ့လည်းကြံတယ်စိတ်ကိုနှုံးမှုကိုစိတ်နဲ့လည်းကြံတယ်ကိုယ်နဲ့လည်းပြုတယ်နှုတ်ကလည်းပြောတယ်ကြံပြုပြောလို့ရှိရင်ဒါသင်္ခါရပဲကာသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရလို့ပါဠိလိုခေါ်တယ်မာနောကိုအဲစိတ်နဲ့ကြံတာကိုဖြင့်ပြုတာနှုတ်ဖြင့်ပြောတာဒါပါပဲပါဠိလိုခေါ်လဲအရိဒ္ဓကတော့ဒါပါပဲဒါသင်္ခါရ ကိုဖြင့်ပြုတယ်ဝစီသင်္ခါရနှုတ်ဖြင့်ပြောတယ်မနောသင်္ခါရစိတ်တသင်္ခါရစိတ်ရှင်ကြံအဲဒီလိုသင်္ခါရတွေဖြစ်လို့ရှိရင်ဒီသင်္ခါရကလည်းခုနပြောတဲ့အတိုင်းဒါနသီလဘာဝနာနေရာဖြင့်ကာမဥစ္စာကုသိုလ်စေတနာလည်းရှိတယ်ယူပါဝဇ္ဇကုသိုလ်စေတနာလည်းရှိတယ်အာနိဇာတိသင်္ခါရနေရာဖြင့်အာယုဘကုသိုလ်စေတနာရှိတယ်အကုသိုလ်12ခုအနေအားဖြင့် အကုသိုလ်စေတနာလည်းရှိတယ်အဲဒီသင်္ခါရကြောင့်ဝိညာဉ်ဆက်ပြီးတော့ဝိညာဉ်ဖြစ်တယ်တဲ့ဝိညာဉ်ဖြစ်ပုံလေးပြောရလိမ့်မယ်ဝိညာဉ်ဖြစ်ပုံလေးအရေးကြီးတယ်ဘယ်ပုံပဲနည်းဖြစ်တယ်ဆိုတာဒါလေးအရေးကြီးတယ်ဆိုတော့ဘယ်ပုံပဲနည်းဖြစ်တော့ဆိုလို့ရှိရင်မိမိတို့ပြုထားတဲ့ကုသိုလ်တွေအကုသိုလ်တွေမိမိတို့ဒါနာဖြစ်တဲ့ကုသိုလ်အကုသိုလ်တွေဖြစ်ပြီးတော့ကြောက်တော့ကြောက်သွားတာလည်းရှိဘူး ဒါပေမဲ့လို့သူ့အချိန်ဝါတွေကနောက်စိတ်နောက်စိတ်တွေမှာရှိနေတယ်ကြောက်မသွားဘူးနောက်စိတ်တွေမှာသူ့အချိန်ဝါတွေရှိနေတယ်ဒါကြောင့်မို့ပြန်စဉ်းစားရင်ပေါ်နေတာကအရင်ကဘယ်တော့ကဘာတွေ့ခဲ့တယ်ဘာမြင်ခဲ့တယ်ဘာလုပ်ခဲ့တယ်ဆိုတာကိုယ့်အကိုပေါ်နေတယ်အဲ့ဒါနောက်စိတ်တွေမှာလိုက်ပါနေတယ်ဘဝဟာဒီလိုက်ပါလာတာပဲอืมအနောက်နိုင်ငံကပုဂ္ဂိုလ်တွေကတော့မသိစိတ်နဲ့သိစိတ်နဲ့တို့ကနှမျိုးခွဲတာမသိစိတ် မသိစိတ်ထဲမှာအများကြီးရှိတယ်တဲ့သိစိတ်ကနည်းနည်းပဲသိစိတ်ကတော့အခုမြင်လာကြတာစဉ်းစားတာလည်းသိစိတ်ပေါ့မသိစိတ်ကတော့ကိုအဲ့ဒီထဲမှာအများကြီးအဲ့ဒီကနေထထပြီးတော့သိတယ်လို့သူကအပေါ်ထနဲ့အောက်ထနဲ့သူကကြံထားတယ်လို့ပြီးတော့နိစ္စပဲတဲ့အဲ့ဒီမသိစိတ်တွေဆိုတာဘဝင်စိတ်တွေပဲဘဝင်စိတ်တွေဘုံကြတဲ့ဒီဘဝင်ဘဝင်စိတ်ထဲမှာအစဉ်လိုက်ပါတာပဲရှိက မြင်ခဲ့တွေ့ခဲ့ကြားခဲ့တာတွေအကုန်လုံးအဲဒီကဆွဲမှတ်ပြီးတော့ထားတယ်အဲဒီကထထပြီးတော့အရင်ကအဟောင်းတွေပြန်ပြန်သိကူးပြီးတော့ပေါ်နေတာကအဲဒါကြောင့်ဒီကံဤကြတော့ကုသိုလ်ကအကျိုးပေးမယ်ဆိုလို့ရှိရင်ကာကာမနိမိတ်ဂတိနိမိတ်ကုသိုလ်ကံရင်လည်းပေါ်လာတယ်သို့မဟုတ် ကုသိုလ်ကာမနမိတ်ကုသိုလ်ကံပြုစဉ်ကအာယနမိတ်ရင်လည်းပေါ်လာတယ်။သို့မဟုတ်ကုသိုလ်ကအကျိုးပေးမဲ့ဖြစ်ရမယ်ဘဝအခြေအနေရင်လည်းပေါ်လာတယ်ဂတိနမိတ်ခေါ်တယ်။အဲ့ဒါတွေပေါ်လာ။အဲဒီကနေ့ကြတာကတော့ပေါ်လာဘယ်လောက်မြန်မြန်သေးသေးလဲ။ဟိုရင်ကောင်လေးတွေပါလေးတွေကြောက်ခဲကြီးတွေမှာထုမိလို့ပြီးမိလို့ရုပ်ကနေသေးသွားလည်းပဲ။ ဒီကာကနမိတ်ကာကမနမိတ်ဂတိနမိတ်ကတော့ထင်တာပဲ။ကံတော်လုံးကာမနမိတ်တော်လုံးဂတိနမိတ်တော်လုံးနှစ်ခုတော်လုံးသုံးခုတော်လုံးသူထင်တာပဲ။ဆိုတော့နောက်ဆုံးတစ်ခုကလိုရင်းပါပဲ။အဲဒီလိုထင်တယ်။မြတ်စွာဘုရားဟောထားတဲ့ညနေပိုင်းကြားလို့ရှိရင်တဲ့သစ်ပင်ကြီးကြီးတွေတောင်ကြီးကြီးတွေရှည်ရှည်လာတယ်။သစ်ပင်ကြီးကြီးတွေကရှည်ရှည်ပြီးမြေပြင်မှာ လွှမ်းမိုးလာတယ်တောင်ရင်ကြီးတွေလည်းလွှမ်းမိုးလာတယ်အဲ့ဒါလိုပဲတဲ့ဒီကနေ့ကျတော့မိမိတို့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံတွေကပေါ်လာတယ်တော့မဟုတ်ကံပြုစဉ်ကအခြေအနေတွေပေါ်လာတယ်တော့မဟုတ်အဲ့ဒီကအကျိုးပေးမဲ့ဘဝကအခြေအနေတွေပေါ်လာတယ်ဂတိနိမိတ်ခေါ်တယ်ကာကာမနိမိတ်ဂတိနိမိတ်ကံရယ်ကာမနိမိတ်ရယ်ဂတိနိမိတ်ရယ်အဲ့ဒါတွေပေါ်တယ်တဲ့ အဲဒါကုသိုလ်ကအကျိုးပေးတော့မယ်ဆိုရင်တော့ဒါနပေးလူဘူးတဲ့ဆွမ်းလူဘူးသာသင်္ကန်းလူဘူးသာစသည်ဖြင့်ပေးလူဘူးတဲ့ကုသိုလ်အမှုလေးတွေပြန်ပြီးပေါ်လာအဲဒီကုသိုလ်ပြုစဉ်ခါကာလတုန်းကပေးလူတဲ့ဝတ္ထုပစ္စည်းအလူခံတဲ့ပုဂ္ဂိုလ်ပေးလူရာဌာနပေးလူနေပုံအချင်းရာတွေပြန်ပေါ်လာတယ်ပြန်ပေါ်လာတာမှတချို့ပုဂ္ဂိုလ်တွေဆိုရင်လောလောဆယ် ပေးလူနေရတယ်လို့သူတို့ထင်တယ်တော့အဲဒီကဏ္ဍမှာကိုဟိုလုံးကပေးတူရတယ်လို့ပဲပေးလူနေရတယ်လို့သူတို့ထင်တယ်တရားဥသွားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဟိုဟိုလုံးကတရားဥသွားတယ်လို့ပဲထင်တယ်ဒါဟိုလုံးကတရားဥသွားတော့ဘုရားနဲ့စပြီးတော့သွားရည်လာရည်တွေပြောတာဆိုတာတွေအဲ့ဒါတွေပြန်ပေါ်တာကိုတကယ်ဟိုဘုရားတရားဥသွားနေတဲ့ပုံမျိုးပေါ်တယ်ဒါက၁၇ခုနဲ့အဲ300နဲ့တစ်ခုနှစ်ကနဲ့တူတယ် ုန်းကြီးကခေါင်းဆောင်ပြီးတော့သိက္ခာကဒကာရမတွေတရားဘူးလိုက်ပြီးတော့ကိုယ်အဲဒကာကြီးတယောက်ကဥစ္စာပြန်လဲထင်တယ်ဒကာကြီးတယောက်သူကအဲဒီကပြန်လာနောက်တည်းမကြခင်နဲ့ဖြာပြီးတော့ဆုံးမနေကြတော့အဲအဲဒီအာရုံနမိတ်တွေသူထင်တာဟုတ်လို့ယထာဘဝအစင်းတက်တင်နဲ့စပြီးဟာဘသူချမ်းနေတယ်သွားပြီးတော့ခေါ်လိုက်ပါအောင်ဘာလို့လဲပါအောင်ဘာနဲ့လုပ်ကြတယ်ဒါတရားဘူးသွားနေတဲ့ပုံမျိုးလုံးမှာပေါ်နေဟွန်း ကာမနိမိတ်ခေါ်တယ်ပေါ်တယ်ဒီလိုအားဖြင့်အဲလှူဒါန်းနေတဲ့ပုဂ္ဂိုလ်လည်းပဲလှူဒါန်းနေတယ်လို့ပဲအဲဒီလိုပေါ်တယ်အဲဒါကကုသိုလ်ကံကုသိုလ်ကာမနိမိတ်ကုသိုလ်ကာမနိမိတ်ကဖြစ်ရမဲ့ဘဝအခြေအနေကတော့လူပြည့်ဖြစ်မယ်ဆိုလူဘဝအခြေအနေနတ်ပြည့်ဖြစ်မယ်ဆိုနတ်ဘဝအခြေအနေပေါ့နတ်ပြည့်ဖြစ်မယ်ဆိုရင်ဖြင့်အဲနတ်သမီးတို့နတ်သားတို့ဒီကနေ့တချို့နိုင်သားတွေပါတယ်နဲ့ထင်တာပဲဘုရားလက်ထက်ကလည်းရှိတာအခုလည်းရှိတာပါပဲဒီလိုတွေထင်တယ် ဘေးကပုဂ္ဂိုလ်မမြင်ရဘူးသူကမြင်နေရတယ်ဘုရားလက်ထက်ကမဟာရဏိကဥပါဒကကြီးဆိုတာသုံးခါနေကြတာရဟန်းတော်တွေပြင့်ပြီးတော့သူကတရားနာတယ်။ဘာတရားဟောရမလို့ဆိုအလုံးစုံမြတ်စွာဘုရားတွေသွန်လို့မသွန်လို့တဲ့လက်သုံးချစ်တဲ့မဟာသတိဌာနသို့ဟောတော်မူကြပါဗျာဆိုတော့ရဟန်းတော်တွေကမဟာသတိဌာနသို့ရွတ်တာပါလေ။ဒီကာယနောယံဘိက္ခွေမေကော သဒ္ဒနာဝိသုရိယသောကပရိဒေဝနံသမတိကမာယသောကဒေါမနသနာအထင်ကမာယညာယတာအဓိကမာယနိဗ္ဗာန်တာသစ္စကိယာယယရိရံသတ္တရောတတိပဌာနာစသည်ဒီလိုဟောနေတယ်သူကအဲ့ဒီမှာဂတိနိမိတ်ကဆင်းတာဘူးနတ်ကြီးကနိုင်သားတွေလာကြနတ်ကြီး၆ခါကနတ်တွေကသူ့တဲ့ကအလူရဲ့လာပြီးတော့ခေါ်နေကြတာတဲ့ ဆရာကြီးကျွန်တော်တို့နာပြည်လာပါကျွန်တော်နာပြည်ငါကောင်းပါလေဟာသူတို့နာပြည်ကဒါတော့မကောင်းကျွတ်တို့နာပြည်ကပိုကောင်းတယ်ဆိုပြီးတယောက်တယောက်တခါတည်းဘယ်နည်းပေါ့လေတူပြီးတူသူ့တဲ့သူသာအောင်လာပြီးတော့ခေါ်ကြတာလေဟိုမှာခေါ်ကြတော့ဒီဒီနတ်တွေကငါတရားနာနေတာတရားနာပြိုက်တာတခါတည်းဟေးမင်းတို့နေကြအောင်နေကြပါအောင်နေကြပါအောင်ဆိုပြီးသူကပြောချင်နေကြပါအောင်နေကြပါအောင်ပြောတော့ရဟန်းတော်တွေကတရားဟောတာကိုနေကြပါအောင်ခိုင်းတယ်မှတော့ อืมဒါကြီးကတရားမနာကျင်တော့ဘူးတို့ရအောင်ပါပဲဆိုရပြီးတော့ပြန်သွားကြနောက်ညာမိသတိရလာတဲ့ခါကျတော့ညာတော်တွေကိုမမြင်ဘူးတရားသာနဲ့မကြားတော့ညာတော်တွေဘဲကြွသွားကုန်သူသာသမီတွေကငိုလို့ခြေတုံးကတော့ဘုရားတရားတွေအနာလေးစားတာပဲတို့ဖေဟာဟိုဆုံးကနေကြတော့ဗျောင်ချောချားတွေဖြစ်ကုန်ပြီဗျောင်ချောချားတွေဖြစ်ကုန်ပြီတရားဟောနေတဲ့ ညာတော်တွေတောင်မှနေကြပါအောင်နေကြပါအောင်ဆိုပြီးတော့ရက်ခိုင်းတယ်ဆိုပြီးတော့သင်လုံးမသာရှင်းပြီးဒီကလည်းငိုကြကြကြနေတာတို့နှုတ်ဘာလို့ငိုကြတာဘုန်းကြီးကလည်းညာနေရလည်းဘယ်သွားကုန်အဲအဖေကနေကြပါအောင်ဆိုလို့ညာတော်တွေကတရားဟောနေတာကိုကျွတ်ဖန်နေတာကိုမရွတ်ပါနဲ့တော့ပြောတယ်ထင်ပြီးတော့ ရန်ကုန်ကြပြီဆိုဟာသူတို့ငါဒီရန်တော်ဒီရုပ်သာကိုနေခိုင်းတာမဟုတ်ဘူးငါနာတိကလာပြီးတော့နာယထာတွေနဲ့လာခေါ်နေတော့ခုနာတိကလည်းသူ့ပြရကောင်းပါလေဒီနာတိကလည်းသူ့ပြရပိုကောင်းပါလေနဲ့အဲဒါရောက်တဲ့တယောက်သာအောင်လို့လာပြီးတော့ခေါ်နေရတာအဲဒါတွေငါမကြကျင်တာနဲ့နေကြပါဦးငါတရားနာနေတော့နေကြပါအောင်ဆိုပြီးတော့ပြောတာဆိုတော့ အဲဒီသူကပြောတာပါတယ်ဟောဘေးကပုဂ္ဂိုလ်တွေကမြင်မမြင်တာတော့ဟုတ်ပဲမြင်မမြင်တာမဟုတ်တာတို့ကဒီအောင်ကျောက်ချားတွေလျှောက်ပြောနေတာပဲဒီလိုပဲရှင်တော့ကြည့်သေးတာအဲတော့နတ်ပြည်နတ်သားတွေလည်းမမြင်ပါပဲလားဟာနင်တို့မမြင်တာငါတော့မြင်နေတာရှိနေတာပဲဒါရင်နင်တို့မြောင်ငါပြအောင်မယ်ဆိုပြီးတော့ငါအတက်ပန်းကုန်းများကုန်းထတာရှိသလားရှိပါတယ်ဒီယူရဲ့ယူရဲ့နတ်ပြည်၆တာတဲ့ဘယ်နတ်ပြည်အကောင်းဆုံးတော့သုတိဒါနတ်ပြည်အကောင်းတယ်လို့ပြောတယ်ကြားတာပဲသုတိဒါနတ်ပြည်အကောင်းတယ်လို့ ဆိုရမှာပဲဆိုတော့ဒါနဲ့ကောင်းပြီအဲ့ဒီနေနဲ့ပန်းကုန်းဒိဋ္ဌာပြုပြီးမြောက်လိုက်ဒုတိယတတိကနာယထာမှာချိတ်ပါသေးဆိုပြီးတော့မြောက်လိုက်လို့ခိုင်းရမြောက်လိုက်ကောင်းငင်မှာပန်းကုန်းနဲ့တွဲလောင်းလေးဆွဲနေတယ်အဲမြင်ရတာဟုတ်ပါအဲ့ဒီပန်းကုန်းဆွဲနေတာဒုတိယတတိကနာယထာပဲဟောပြီးတော့အဲ့ဒီနာပြည်သွားမယ်နင်တို့လည်းကုသိုလ်ကောင်းမှုတွေကြည့်ကြဆိုပြီးတော့အဲ့ဒီမှာသူ့တွေသွားတော့ အဲဒီနာယထဘုံမှာပါသွားတယ်ဆိုတော့ဒီကနေ့မှသင်္နေကြကြနမိတ်ထင်ပုံမှာပဲဒီကိကာလလည်းသင်ရပါတယ်သူနောက်ဘဝရှိရမယ်ဗိမာန်ကြီးတွေအဆောက်အဦကြီးတွေပါတယ်သူမြင်နေရတာသူရှိတယ်တခါကတော့ဝက်လက်နယ်မှာဘက်မှာဘုန်းကြီးကနေရာတက်ပြီးကြတီးကြရမှလည်းအဲ့ဒါလည်းပဲဒီလိုပဲဘန်းကုန်းလေးညှောက်လိုက်တော့ချိန်နေတယ်လို့ပြောတယ်အဲဘုရားလက်ထက်ကအတွေ့အကြုံနဲ့သူကတော်တော်တူတယ်သိမကြသေးဘူးသားနေပေါင်း ဆရာတို့ရှင်340လောက်ပဲရှိအောင်မယ်အဲ့ဒါဒီကနေ့မှာနာပြည်ဖြစ်မဲ့ဆိုနာပြည်ကအခြေအနေနမိတ်တွေနာသားတွေနာသမီးတွေနာယထာတွေဘုံမိမ့်မာတွေအဲ့ဒါတွေမြင်ရတွေ့ရတယ်တဲ့အဲ့ဒီမြင်လုံးတွေ့တော့ပြီးသွားလို့ရှိရင်အဲ့ဒီနာတွေရောက်သွားတာအဲ့နမိတ်စကြာတရားတော်ထဲမှာလူပြည်ကဂတိနမိတ်ထင်ပုံတွေဟိုမှာပြရတာမောင်နှင်ကဆရာတော်ကြီးတွေကလူစိုးတွေကနေပြီး ဖမ်းပြီးတော့ဒါနဲ့ထိုးတော့ထွက်ပြေးလာတယ်သူကပြောတာရမောစီရောက်တဲ့ခါကျလှေကြီးတွေ့လို့စီးပြီးတော့လာဟိုမှာဘိတ်ရောက်တော့ကိုသူမိဘရှင်းမဲ့အိမ်ပေါ့လေအဲ့ဒီအိမ်ဝင်ပြီးတော့နေရတယ်လို့ဆိုတာကိုသူကတိနိမိတ်ထင်သွားတာသူကအဲဒါလေးတကယ်ပြေးလာတယ်ဟုတ်မှာမဟုတ်ပဲနဲ့စိတ်ထဲစိတ်ကနီးမှာအဲ့ဒီအာယုန်မိတ်တွေကတောက်ချောက်ဖြစ်သွားတာခဏလေးထင်လဲရောအိမ်မက်မဲ့တယ်လို့ပဲအိမ်မက်ကခဏလေးအများကြီးပြီးသွားတာပဲအဲ့ဒီလိုအဲဟိုက ဒီနေ့ဖောင်ဝဲဖောင်ဝဲဆိုတဲ့ဥနာအဲ့ဒါလည်းဓမ္မစကြာတရားနဲ့ဘုညာထည့်တယ်သမုဒိယသစ္စာဒနာဟာဘောနောဘုရားတဖန်ဘွားသည်ဖြစ်စေတတ်တယ်ဆိုတာသာပေထဲမှာဘုရုကြောင့်နေလုံလုံလောက်လောက်ပြည့်စုံနေရှိပါတယ်ဒါပေမဲ့လို့တချို့ကအဲ့ဒီဥစ္စာတွေရှိကရေးထားတာပဲဒီဟိုကဆရာတွေရေးထားတာဆိုပြီးဒီလိုမယုံကြည်ပဲနဲ့မယုံကြည်ပြောတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်ဒါကြောင့်ဘုညာပစ္စုပန်ဝတ္ထုတွေထည့်ထားပါတယ် အောင်ဝဲဆိုတာဘုန်းကြီးကျောင်းကဘုန်းကြီးတွေကပြန်လာမှုလဲတောက်တဲ့ရှိတယ်ဆိုတော့သူကသာမန်ကြကြကြီးဘုန်းကြီးဆိုရင်လည်းသိသိချတာမဟုတ်ဘုန်းကြီးကအစတုန်းကတော့တာမင်ညဘုန်းကြီးမှလည်းတနည်းသွားတော့မှအဲ့ဒီမှာဂိုင်းညုတ်ချရတယ်ကြီးဆိုတာကိုသူကဒီမှာသိတာအကြီးဆုံးချရတယ်ကြီးတယ်အဲ့ဒီကတောက်တဲ့တောက်တဲ့ဖြစ်ရတာနေပြီးတော့ ထမ်းမယ်နဲ့ကြောင်းနဲ့ကူတယ်ကြောင်းကထမ်းမယ်ကူတယ်လားထမ်းတယ်ကကြောင်းကူတယ်အဲ့ဒါတော့သိချာမသိဘူးအဲပြုတ်ပြီးတော့ကြာလို့လက်ကျိုးတော့လက်ကျိုးပြီးတော့သိတာတောက်တဲ့သိတာတောက်တဲ့ကသိတော့အဲ့ဒီနာမှာသူကရွာဝိုင်းကြီးကကျောင်းကရွာဝိုင်းကြီးကဟိုသူခုဖြစ်နေတာကတော့အောင်ဝဲအောင်ဝဲကလေသမားတယောက်ကအဲ့ဒီကျောင်းသားမှာလေလေရ စိုက်ပြိုးပြီးတော့လောက်ကြတယ်အဲဒီလေသမားရဲ့လဲပေါ်စီးလိုက်သွားတာလေသူကအဲဒီလေသမားအိမ်မှာဝင်းနေတာဒါသူသူဖြစ်လာတာဆိုတော့ပြောတာပေါ့အဲ့ဒါဂတိနိမိတ်ထင်တာပဲဒီနေ့ကတော့ဘုရားအရိယဆရာတော်နဲ့တွေ့လို့မေးကြည့်တော့ဟာသောသောကမသိလို့တဲ့ခေါ်လာရင်ရတယ်တဲ့ဥမာသက်ရှင်နေ19နှစ်ရှိပြီတဲ့တွေ့ရတွေ့ရရင်ကိုကောင်းပါမယ်လို့ပြောတယ် အဲဒီတော့ဂတိနမိတ်ခေါ်တယ်ဖြစ်ရမယ်ဘဝအခြေအနေတွေဒီကနေ့မှထင်သွားတယ်အဲဒါကုသိုလ်ဒါနဖြစ်ဖြစ်သီလဖြစ်ဖြစ်ဘာဝနာဖြစ်ဖြစ်ကိုပြုတဲ့ကုသိုလ်တွေကပြန်ပေါ်လာတယ်ဒီကနေ့မှတကယ်ပြုလုပ်နေရတယ်လို့လည်းထင်တယ်အဲဒီပြုလုပ်စဉ်ကအာယုန်နမိတ်တွေကာမနမိတ်ခေါ်တယ်ဒါတော့ ကြည့်ရမယ်ဘဝကအခြေအနေတွေကတိနမိတ်ခေါ်တယ်အဲ့ဒါတွေထင်ပြီးတော့ဒီဘဝကသူ့ရဲ့စိတ်ကလေးဆုံးသွားတာပဲစိတ်ဆိုတာကတော့အခုယောဂီတွေရှုမှတ်နေတဲ့ကစိတ်ကလေးတွေတွေ့တယ်မဟုတ်လားတွေ့လဲတွေ့လဲစိတ်ကလေးကတစ်ချိန်နဲ့ပဲပြီးပြောက်သွားပြီနောက်တစ်ခါတစ်ချိန်ပြည့်တယ်စိတ်အစ်စ်အစ်စ်တစ်ချိန်တစ်ချိန်ဖြစ်တာပဲအများအားဒီနေတဲ့တရားမရှိဘူးမြင်သိတာလဲမြင်ပြီးပြောက်တာကြားပြီးတာလဲကြားပြီးပြောက်တာပဲစိတ်ကူးစဉ်းစားကြံတာလဲစိတ်ကူးစဉ်းစားကြံပြီးပြောက်သွားတာပဲစိတ်ကူးတယ်စဉ်းစားတယ်ကြံပြီးတယ်သိတယ် ဝါသာလေးရှိလိုက်ကြောက်တော့အဲ့ဒီစိတ်တွေနဲ့အတူတူပဲတစ်သလုံးတစ်ဘဝလုံးဒီလိုစိတ်တွေတစ်ခုပြီးတစ်ခုဆက်ကဆက်ကပြင်တာမြန်တယ်မြန်တော့အမှန်မြန်တယ်ဒါပြကျန်ကနေမှဆိုထားတဲ့အတိုင်းဆိုရင်မျက်စိတမိန်လျှားတစ်ပည့်အတွင်းမှာစိတ်အချိန်ပေါင်းဂရေတသိန်းတောင်ဆိုတာကိုညားရတယ်သူကတော့ဒါကအများလုံးအကြည့်တယ်လို့ဘုရားကသင်တာဂရေတွေမကဘူးဂရေပေါင်းကိုတသိန်းဆိုတော့ညားတာပဲမျက်စိတမိန်လျှားတစ်ပည့်အတွင်းမှာဂရေတသိန်းဆိုတော့ညားတော့အကြည့်တာသူက မူလတိကာကတော့အဲဒီသက္ကရာစီယာစကားကိုသူကနည်းနည်းလေးဟိုနည်းနည်းလောက်ဖြည်းဖြည်းမှမှရေးထားတာရှိတယ်ဒါကဂရေသိမ့်တိတိကြကြရမဟုတ်ပါဘူးများတာပြောတာပါပဲတဲ့သူကပြောတယ်သူကတော့ရဲ့များတာဂရေသိမ့်တိတိကြကြဆိုများတော့အကြည့်တာဘူးသိများတာအဲဒါတော့ညာနဲ့စိတ်တွေတဲ့ခုမြင်တဲ့စိတ်ကြားတဲ့စိတ်အိပ်ပျော်နေတဲ့ခါကလာဝင်ကြနေတယ်ဝင်တွေကလည်းဒီလိုစိတ်တွေပဲ အဲ့ဒီဝင်စိတ်လည်းတခြားမဟုတ်ဘူးအခုဒီကနေ့ထင်တဲ့အာယုံလေးဆွဲပြီးတော့ဖြစ်နေတဲ့စိတ်ကိုအဲ့ဒီဝင်စိတ်ပြောမလို့လားပရိသေစိတ်ဝင်စိတ်ဆိုတာဒီဥစ္စာပဲအဲ့ဒါလေးဆိုတာပြောမှာအဲဒီခုဘဝတော့ရှင်းဘဝကထင်မြင်ခဲ့တဲ့အာယုံနမိတ်ကိုဆွဲပြီးဖြစ်တဲ့ဝင်စိတ်တွေတဲ့ပရိသေကနေပြီးတော့ဝင်ဝင်စိတ်ကနေပြီးတခါပြန်ထပြီးတော့မြင်လိုက်အဲမြင်ရကနေပြီးပြန်အိပ်ကျော်သွားတယ်လို့ပဲတခါဝင်ကြသွားလိုက်ဝင်ကြတဲ့အခါမှာရှင်းဘဝကရလာတဲ့အာယုံလေးပဲအာယုံပြုပြီးတော့ရှင်းနေတာ ကိုယ်စိတ်ကိုယ်တော်ဘာစိတ်မှမသိဘူးဘာအာရုံပြုနေမှမသိဘူးအိပ်ပျော်နေတဲ့ခါမှာနိုးနေတဲ့ခါလည်းပဲရှေ့အမြင်နဲ့နောက်အမြင်ရှေ့သိနဲ့နောက်သိကြားထဲမှာအဲ့ဒီဘုံစိတ်တွေအများကြီးရှိတယ်ဒါပေမဲ့လို့အင်းသာမန်ပုဂ္ဂိုလ်တွေကမသိပါဘူးဝိပဿနာယောဂီတွေသမာဓိညာအားကောင်းလို့သင်္ကညာကြရင်လည်းနည်းနည်းပြီးတာတယ်သင်္ကညာကြရင်စိတ်စိတ်နဲ့နောက်သိနေခါကျဲကျဲဖြစ်နေတချို့ပြောတယ်လက်နှလုံးတော့ကျဲနေတယ်လက်သုံးလုံးတော့ကျဲတချို့ကပြောတယ်သူကအသီးတွေသူကရှင်းလာတယ် ရှင်းစိမ့်နောက်စိမ့်နဲ့မစားဘဲနဲ့လည်းကောင်းဘဝင်တွေတော်တော်များနေတယ်အဲဘဝင်တွေကိုကွက်လာအနေနဲ့သူကထင်းလာတယ်သို့တော်လည်းအဲဒီဘဝင်စိတ်ဘာအာရုံပြုနေတယ်ဆိုတာကတော့သိကိုမသိနိုင်လားသိလို့မသိဘူးဒါတော့မသိနိုင်ပါဘူးအဲဒါဒီကနေ့မှဒီရုပ်ဖြစ်စဉ်စိတ်ပေါ်တယ်မြင်တဲ့စိတ်ကြားတဲ့စိတ်အနန္တနဲ့စိတ်ရတာပြီးတဲ့စိတ်အတွေ့အထိစိတ်ဒီလိုပါလေသိနေသို့တော်များသောအားဖြင့်တော့ မနောဝိညာဉ်ခေါ်တဲ့စိတ်ကူးစိတ်ပါပဲစိတ်ကူးစိတ်ကလေးဖြစ်အဲဒီစိတ်ကူးစိတ်ကနောက်ဆုံးကြတဲ့စိတ်ကူးစိတ်ဖြစ်ရင်လည်းခဏရှိကပြုခဲ့ဘူးတဲ့ကုသိုလ်တော့မကုသိုလ်ပြုခြင်းကအချင်းရာတော့မဟုတ်ဖြစ်ရမယ့်ဘဝကအခြေအနေလူဘဝနာဘဝအခြေအနေအဲ့ဒါလေးစိတ်ထဲမှာထင်တယ်အိမ်မက်တယ်လို့ထင်တာအဲ့ဒါလေးထင်ပြီးတော့ထင်နေရင်လည်း ဘဝင်ဘဝင်ကြတဲ့သဘောပေါ့လေဘဝင်ဆိုတာကနအိပ်တော်တဲ့စိတ်မျိုးပဲဝင်ကြတဲ့သဘောအဲ့ဒါတွေရောက်တာအဲ့ဒီစိတ်ကလေးတစ်ချိန်တည်းနဲ့လည်းပဲကြက်ချင်တယ်ကြက်တာမကြင်သုံးချင်ဖြစ်ပြီးမှကြက်တာလည်းရှိတယ်အဲနောက်ထပ်စိတ်မဖြစ်လာဘူးအဲ့ဒီနောက်ဆုံးစိတ်ကလေးကိုသုရိစိတ်ခေါ်တယ်အဲ့ဒီသုရိစိတ်ကနောက်ဆုံးစိတ်ကလေးပြတ်သွားတာသုရိစိတ်သေးတယ်သေးဆိုတာလဲအသိဆမ်းမဟုတ်ဘူးအခုယောဂီတွေဝိပဿနာရှုနေရှုတိုင်းရှုတဲ့စိတ်ကလေးတွေ ယူတိုင်းယူတိုင်းစိတ်ကလေးတွေပျောက်ပျောက်သွားတာပဲအခုမြင်နိုင်ကြတယ်ရှုနေရင်လည်းပျောက်သွားတယ်ရှုတဲ့စိတ်လည်းပျောက်သွားတာပဲအဲ့ဒါလိုပဲနောက်ဆုံးသေးရဲ့စိတ်ကလေးကလည်းနောက်ဆုံးစိတ်ကလေးရှုစိတ်ခေါ်တယ်ဝင်စိတ်ဝင်စိတ်တစ်မျိုးပါပဲဝင်စိတ်နဲ့အမျိုးတူပါပဲသူကနောက်ဆုံးစိတ်ကလေးမှရှုစိတ်ခေါ်တယ်လို့အဲ့ဒီစိတ်ကလေးဖြစ်ပြီးပြက်သွားတာကတော့ရိုးရိုးပါပဲဒီနေ့စိတ်တွေလည်းဖြစ်ပြနေတယ်သူလည်းဖြစ်ပြသွားတာသို့တော့နောက်ထပ်ဒီမှာစိတ်မဖြစ်လာတော့ ဒီသနာမှာမိယာတိယာကမကောင်းလို့တဲ့မိယာတိယာယုတ်ကမကောင်းတော့စိတ်သေထမဖြစ်နိုင်တော့ဘူးတဲ့စိတ်သေထမဖြစ်နိုင်တော့ဒီမှာစိတ်စဉ်ပြတော့သိတယ်လို့ခေါ်ရတယ်လုံးလုံးသိရောက်လာဆိုတော့ဒီလိုမဟုတ်ဘူးဘောနောဘူးကတဖန်ဘဝစိတ်ကိုဖြစ်စေရတဲ့တဏှာကရှိနေလို့ရှိရင်တဲ့တဏှာကမကင်းနေရင်ပေါ့လေတဏှာကဘယ်ကြမှာကင်းမှာလို့ဆို အရဟတမေရဟတဖို့ရောက်လို့ယဟန္တာဖြစ်မှကင်းမှာယဟန္တာမဖြစ်သေးရင်မကင်းနိုင်ဘူးအနာဂံလည်းပဲသိပြီးရင်ဘဝဖြစ်သေးတာပဲသဂရာဂံလည်းဘဝဖြစ်တာသောတာပန်ပြောကြမရှိဘူးသောတာပန်လည်းဖြစ်တာပဲအဲပုထုဇဉ်ဆိုတော့အတ္တကောမရှိသေးပါဘူးဖြစ်ကိုရတယ်အဲဒီကသုရိစိတ်ကလေးပြလိုက်တာနဲ့ရှင်းစိတ်ပြောင်းရင်နောက်စိတ်ဆိုတာဖြစ်ရတယ်မဖြစ်ဘဲနေလို့ဖြစ်ဘူး ဟေတုပစ္စယောအာရဏပစ္စယောအရိပရိပစ္စယောအနန္တရပစ္စယောအနန္တရပစ္စယောလုံးမှာ24ပစ္စည်းတွေမှာပြတာအဲဒီတဲ့အနန္တရပစ္စယောသမဏန္တရပစ္စယောဆိုတာရှင်းစိနဲ့နောက်စိဆက်ဖြစ်ပုံကိုပြတယ်အခြားမဲ့အခြားမဲ့စိတ်စေတသိက်ကကျေးဇူးပြုတယ်ရှင်းစိစေတသိက်ကအခြားမဲ့စိတ်စေတသိက်ကကျေးဇူးပြုရှင်းစိစေတသိက်ရှင်းစိစေတသိက်ချုံရင်နောက်စိတ်စေတသိက်ဖြစ်တာပဲရှင်းစိ ချုပ်တာနဲ့နောက်စိတ်ဖြစ်စိတ်စိတ်ချုပ်တာနောက်စိတ်ဖြစ်အကြမ်းမရှိဘူးအပြတ်မရှိဘူးအဲပဂရိပုဂ္ဂိုလ်တွေအားဖြင့်စိတ်စိတ်နဲ့နောက်စိတ်ကဒသိထဲလိုပဲထင်ရပါတယ်ဒါပဲမဲ့လို့ဒသိထဲတော့မဟုတ်ဘူးစိတ်စိတ်နဲ့နောက်စိတ်နဲ့ဆက်ဖြစ်စိတ်စိတ်နဲ့နောက်စိတ်အမျိုးလဲအတူတူပဲဖြစ်တယ်များတော့ရင်အတူတူဆက်ကဆက်ကဖြစ်နေစိတ်စိတ်ဆုံးတာနဲ့နောက်စိတ်ဖြစ်တာပဲစိတ်စိတ်မရှိဘဲနဲ့နောက်စိတ်မဖြစ်နိုင်ဘူးဆိုစိတ်စိတ်ဆုံးနောက်စိတ်ဖြစ်စိတ်စိတ်ဆုံးနောက်စိတ်ဖြစ်ဝိညာဉ်ဝင်ကမိဘတွေကသာသမီတွေမွေးထားကြတယ်လို့ပဲ အဲစိတ်စိတ်ဆုံးနောက်စိတ်တွေဆက်ကဆက်ကဖြစ်နေတာမကုန်မဆုံးနိုင်ဘူးအခုယောဂီတွေမှတ်နေရတာအဲဒီစိတ်တွေမဆုံးနိုင်တာတွေမှတ်နေရတာပဲစိတ်စိတ်မှတ်လိုက်ကုန်သွားပြောက်သွားနောက်စိတ်ကဖြစ်နေကြတယ်အဲဒီနောက်စိတ်မှတ်လိုက်ပြန်ကုန်သွားပြောက်သွားသူ့နောက်စိတ်ကဖြစ်နေကြတယ်မကုန်နိုင်ဘူးอืมမကုန်နိုင်တဲ့စိတ်နာတရားတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုနေရတာယောဂီပုဂ္ဂိုလ်တွေမှာကိုယ်တိုင်တွေ့ရတယ်ပရိစ္ဆသမုပ္ပါ နားလဲတာချင်းတူပေမဲ့လို့ယောဂီတွေနားလဲတာသေချာနားလဲတာအဲဒီစိတ်ကလေးတွေတော့ကိုယ်ကသေချာတွေ့နေတာပဲယောဂီမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့သာဝေဘုဒ္ဓနဲ့အနိဝဟာရနာမည်တွေနဲ့ဒါတော့မှတ်ပြီးပြရတာတကယ်ကိုယ်တိုင်မတွေ့ဘူးအခုယောဂီတွေမှာတော့စိတ်ကလေးဖြည်းတိုင်းဖြည်းတိုင်းရှိနေတော့စိတ်ကလေးတွေပျောက်ပျောက်သွားတာတွေ့ရတယ်အဲဒါလည်းပဲနောက်ဆုံးသုရိစိတ်ဆိုတာနောက်ဆုံးစိတ်ကလေးပဲဒီဘဝမှာတော့နောက်ထပ်စိတ်မဖြစ်တော့ဘူးပြတ်သွားပြီတဲ့ တဏှာမကင်းသေးရင်နောက်ထပ်စိတ်ကလေးဖြစ်တယ်အနန္တရပစ္စည်းကိုချားမဲ့မှာ စိတ်ဆက်ဖြစ်ရတယ်ပြတ်မသွားဘူးဉာဏ်နာဆိုရင်တော့ချားမဲ့မှာစိတ်ပင်မဖြစ်လာတော့ဘူးကအဲဘဝပင်မဖြစ်တော့ဘူးပြတ်သွားပြီအဲဉာဏ်နာမဖြစ်သေးရင်တော့အနာဂံဖြစ်ဖြစ်သရဂံဖြစ်ဖြစ်သောတာပန်ဖြစ်ဖြစ်အဲဘဝပင်ဖြစ်တာပဲပုရုဇဉ်တော့သူပြောစရာမလိုစိတ်တည်ဖြစ်တယ်တဲ့ အဲဒီလိုစိတ်ဖြစ်ဖြစ်တာအနန္တရပစ္စည်းတဲ့ဖြစ်စေရှိလို့နောက်စိတ်ဖြစ်တယ်မသိခင်လည်းဒီတိုင်းပါပဲထူးပါဘူးအဲသေတဲ့ခါကာလသုရိစိတ်ပြီးတော့ဘဝတည်းစိတ်ကလေးဖြစ်တယ်ဆိုတာဘဝချတာတစ်ခုပဲရှိတယ်ဖြစ်စဉ်နောက်စိတ်ဖြစ်ပုံကတော့အတူတူပဲအခုဘဝမှာမြင်ပြီးရင်ကြားကြားပြီးရင်မြင်စသည်ဖြင့်ပေါ့လေခါကြမ်းကြမ်းပြောရတယ်ဒေချာဆိုလို့ရှိရင်အဲ့ဒါတော့မကျဲပါဘူးဖြစ်စေပြီးနောက်စိတ်တွေဆက်ကဆက်ကဖြစ်နေတာပဲ အဲ့ဒါဖြစ်စိတ်ပြီးနောက်စိတ်ဖြစ်ဖြစ်စိတ်ပြီးနောက်စိတ်ဖြစ်မသိခင်လည်းဒီလိုဖြစ်နေတာပဲသိတဲ့အခါကာလလည်းနောက်ဆုံးသုရိစိတ်ကလေးဆုံးတာနဲ့ပရိသေစိတ်ကလေးဖြစ်လာတဲ့အစဆုံးဖြစ်တဲ့စိတ်မို့ပဋိသန္ဓေလို့ခေါ်တယ်ပဋိသန္ဓေတဖန်ဆက်ဆက်တယ်ပဋိကတဖန်သန္ဓေကစက်တယ်တဖန်စက်ဒီဘဝကစိတ်အစဉ်ဆုံးသွားတာနဲ့နောက်ဘဝကစိတ်ကလေးဆက်ပြီးတော့ဖြစ်တာတဲ့ဥပမာ ကျိုးတွေအခုဝါကျိုးတွေကတော့တွေ့တဲ့ခါတွေမှာရှိတယ်ကျိုးရနေတာဒီတန်းတဲ့ခါရှိတယ်အဲရှင်းကျိုးကဆုံးသွားလို့ရှိရင်ဆက်ပြာကရှိနေတော့နောက်ကျိုးတစ်ချောင်းဆက်ရရတယ်လားနောက်ကျိုးဆောင်ဆက်လိုက်တော့ပေတရားတော့နေရာတော့သွားကြပြီအဲဒီကတခါကျိုးတစ်ချောင်းဆက်လိုက်ကြလို့ရှိရင်ပြန်သွားကြပြီပေတရား200 300 400 500သွားကြပြီအဲဒီလိုပဲကျိုးတွေဆက်တိုင်းဆက်တိုင်းရှိရှိသွားတာဟိုဝါကျိုးတွေဆိုလို့ရှိရင်တချို့နေရာတွေမှာဆိုရင် မိုင်နဲ့ကိုမိုင်နဲ့ကိုထောင်နဲ့ချီပြီးတော့တစ်ထောင်လည်းမကနှစ်ထောင်လည်းမကသုံးလေးတောင်မကတစ်ပေါင်းမကအဲဒီလိုကျိုးတွေစီးနေတာတွေရှိပါတယ်ဟိုနိုင်ငံဒီနိုင်ငံတွေဆက်သွယ်ထားတယ်အဲလိုပဲနောက်ဆုံးသုရိစိတ်ကလေးဆုံးလိုက်တာနဲ့ဘဝတဲ့ပြိသေစိတ်ကလေးဖြစ်တယ်ပြိသေစိတ်ကနာမည်ပြရတာအမှန်ကတော့စိတ်ပါပဲဒုပါဘူးဒီဘဝက ဆုံးသွားတာလည်းစိတ်ပဲနောက်ဘဝဖြစ်တာလည်းစိတ်ပဲစိတ်ဆုံးမယ်စိတ်ကြည့်တဲ့တော့မဟုတ်ဘူးစေတသိက်တွေနဲ့တွဲရပဲသိနေတွဲပြီးတော့အာယုံတွေ့တဲ့ဖတ်တာပါတယ်အာယုံခံစားတဲ့ဝေဒနာပါတယ်အာယုံမှတ်တဲ့ပညာပါတယ်အဲစိတ်စောတိုက်တွန်းတဲ့စေရနာပါတယ်နှလုံးသွင်းတဲ့မနတိကာရပါတယ်ဟိုကသူနဲ့ရှင်မရှင်မဲ့တွေမနှဲလာဘူးတော်ရှိတယ်အဲကုသိုလ်ကအကျိုးပေးလို့ရှိရင်တော့အာလောဘဆိုတဲ့ဟိတ်ပါတယ်အာရောဓဆိုတဲ့ဟိတ်ပါတယ် အဲရှိကညာနာသားမျိုးညာနဲ့ရှင်ပြီးပြုခဲ့တဲ့ကုသိုလ်ဆိုလို့ရှိရင်တော့အာမောဟဆိုတဲ့ညာလဲပါတယ်အဲအာလောဘအာရောဒအာမောဟဟိတ်သုံးခုအဲဒီဟိတ်သုံးခုပရိသေကလည်းရှိလာလို့ရှိရင်ဒါတိဟိပုဂ္ဂိုလ်ခေါ်တာပဲဟိတ်သုံးခုရှိတဲ့တိဟိပုဂ္ဂိုလ်တဲ့ဒီပုဂ္ဂိုလ်ကတရားအားထုတ်လို့ရှိရင်ဇာန်လည်းရနိုင်တယ်မဲ့ဖို့လည်းရနိုင်တယ်လားပရိသေတွေကဟိတ်သုံးခုပါလာညာဟိတ်အာမောဟဟိတ်ဆိုတာပါလာအဲ့ဒါပရိသေစိတ်ဖြစ်ပုံအင်းအဲရှိဘွားက သူရိစိတ်ဆုံးတာနဲ့နောက်ဘဝပြိတ္တိစိတ်ဖြစ်တယ်ဘယ်ပုံပဲနည်းဖြစ်တုံးဆိုခုနကဆွဲလန်းခဲ့တဲ့အာယုံလေးဒီကနေ့ကထင်းတဲ့ကံအာယုံသို့မဟုတ်ကာမနမိတ်အာယုံသို့မဟုတ်ဂတိနမိတ်အာယုံနဲ့ပြရမယ်ဘဝအာယုံလေးအဲ့ဒါလေးကိုဆွဲလန်းပြီးတော့ဘဝအပြည့်ဖြစ်သွားတာကိုစိတ်ဆိုတာအာယုံမရှိဘဲနဲ့မဖြစ်ဘူးအာယုံရှိမှဖြစ်အာယုံမရှိတဲ့လူများထားတော့မယ်ဆိုရင် လက်ထောက်ပြီးတော့ဖြစ်စေဒုတ်ထောက်ပြီးတော့ဖြစ်စေနာရတော့ဘာလို့ကင်ပြီးတော့ဖြစ်စေကျိုးတွေဘာလို့ဆွဲပြီးတော့ဖြစ်စေအာယူပြီးတော့ထားရတယ်အဲ့ဒါလိုပဲစိတ်ကလည်းအာရုံရှိမှသေပြီးတော့ဘဝအသစ်ဖြစ်တယ်ဆိုတဲ့စိတ်ကအဲ့ဒီဒီကနေ့မှဆွဲလန်းခဲ့တဲ့အာယုံလေးကိုဆွဲကင်ပြီးတော့စိတ်ကလေးဖြစ်လာတာဆွဲကင်ဖြစ်တာကလည်းပဲတခြားမဟုတ်ဘူးမူလကဆွဲလာထားတဲ့သဘောလေးအဆွဲမပြေလို့ပဲဆွဲမပြေလို့ထပြီးတော့ဒီစိတ်ကလေးပြန်ဖြစ်တာ ဥပမာဆိုတော့မအိခင်ကလည်းကစိတ်ကူးတစ်ခုစိတ်ကူးထားတယ်ကြံတစ်ခုကြံထားတယ်အိယာကနိုးရင်လက်စင်ငါတို့ဘာလို့ပေါ်လဲဘယ်သွားရမလဲဘယ်သူနဲ့တွေ့ရမလဲဘာလုပ်ရမလဲစိတ်ကူးလေးတော့ရှိတယ်ဒါနားလဲပါလေဒီလေးအဲတော့အဲ့ဒါအိပ်ပျော်နေတော့ဒီစိတ်ကူးမပေါ်ပါဘူးပျောက်နေနော်အိယာနိုးလာလို့ရှိရင်ပေါ်လာပြီညဦးကမအိခင်ကကြံထားတာဘယ်သွားရမှာပဲဆိုပေါ်လာဘာလုပ်ရမှာပေါ်လာတယ် အဲ့ဒါမိခင်ကဆွဲခဲ့လို့ကဲအိတ်နေတော့မှလည်းအိမ်မက်မဲ့တာပြည်သေးတယ်အိတ်နေတော့အိမ်မက်မဲ့တယ်ကောင်းတဲ့အိမ်မက်လည်းရှိမကောင်းတဲ့အိမ်မက်လည်းရှိတယ်အိယာနိုးလာတဲ့တောင်အဲ့ဒီအိမ်မက်ကပေါ်နေတယ်ကြောက်စရာအိမ်မက်များဆိုရင်ဖြင့်တကယ်ကြောက်စရာကြီးအနိပါရှိနေတယ်ဥမာမွေကြီးနဲ့တွေ့တယ်ဆိုလို့ရှိရင်မွေကြီးများအနာရှိတယ်လားလို့တချို့ကကြောက်ကြတယ်ဟွန်းတကယ်ဟုတ်တယ်လို့လို့ထင်ရတယ်သူကဟုတ်တော့လည်းမဟုတ်ပါဘူး အဲ့ဒါအိမ်မက်ထဲကအာရုံနိုးပြီးတယ်အောင်လို့ဆွဲပြီးတော့ပါလာတယ်အဲ့ဒါလိုပဲရှင်းဘဝဒေဂာနိကထင်ခဲ့တဲ့ကံကာမနိမိတ်ဂတိနိမိတ်အာရုံလေးရှင်းဘဝသုတိစိတ်ဆုံးပြီးတော့နောက်ဘဝစိတ်အသက်စဖြစ်တဲ့အခါအဲ့ဒီအာရုံကိုဆွဲမိပြီးတော့စိတ်တကလေးဖြစ်တာတဲ့အနန္တရပစ္စည်းအာရမဏပစ္စည်းအစွမ်းဖြင့်စိတ်တကလေးဖြစ်သွားသည်အဲ့ဒါလို့ဆိုရင်ဘဝသည်ဖြစ်ဖို့ တော်တော်လေးတော့ရေးမိတော့ပါပြီနဲ့တူပါရဲ့တူပါရဲ့အဲဘုန်းကြီးတို့တည်းကပြောနိုင်တော့ဘူးလားပြောနေမှာပြောစားဒါလို့ဆိုရင်တော်တော်ဆုံးပါပြီခိုက်ကြလေးဆိုရအောင်လို့အမှန်မသွားမာတိမြင်ဝိဇ္ဇာဖို့ကောင်းလို့မှတ်ခြင်းစိတ်ကိုနှုတ်မှု ပြောလင်ဝိညာဉ်စာနောက်ထတန်နေရှင်အဲသုရိစိတ်ဆုံးသားနဲ့ဘဝအသစ်စိတ်တွေကလေးဖြစ်ပြီတဲ့အဲဒီစိတ်တွေကလေးကဘာအာယုံပြုပြီးဖြစ်တုံးဆိုဒီကနေ့ကဆွဲခဲ့တဲ့ကံသို့မဟုတ်ကာမနမိတ်သို့မဟုတ်ဂတိနမိတ်တစ်ခုကိုအာယုံပြုပြီးတော့ဖြစ်ပြီးအဲဒီတော့အာယုံပြုဖြစ်တာလည်းအစွဲမပြေလို့ဒီကနေ့ကဆွဲတာလေးဆွဲမပြေလို့ဆက်ပြီးတော့ဖြစ်သွားပြီအစွဲကလည်းမပြေပါဘူး တဏှာရှိနေတဲ့များကာလပါလုံးအာယုံအစွဲလမ်းမပြေဘူးမပြေတော့တာထပ်ထပ်ဖြစ်နေတာဝနောဝီကတဖန်ဘဝသေးကိုဖြစ်စေတတ်သည်ဆိုတာကြောင့်မို့တဏှာရှိနေရင်သူဟာရတဲ့အာယုံတွေဆုပ်ကင်လာတာမလွတ်ဘူးအဲဒါကြောင့်ဒီကနေ့ဆွဲတဲ့အာယုံတွေဆွဲပြီးတည်သွားတော့ဘဝသေးဖြစ်ရသည်ရဲ့ကုသိုလ်ကံကအကျိုးပေးမယ်ဆိုရင်ဒီတိုင်းပဲအဲလူဘဝနာဘဝကောင်းကြတဲ့ဘဝတွေဖြစ်သည်အာကုသိုလ်ကအကျိုးပေးရင် အပယ်လေးပုံမှာဖြစ်တယ်အကုသိုလ်သူတစ်ပါးသက်သက်တဲ့ဓမ္မဥစ္စာခိုးတယ်လိန်တယ်မတော်မတရားပြုတယ်အဲဒီအကုသိုလ်ကဒီကနေ့ကျတော့ကိုပြုခဲ့တာတွေကပေါ်လာတယ်သောသောပိုင်းကတော့တချို့ဖုံးကွယ်ထားလို့မသိရဘူးဗောလေသူများမသိရင်လည်းကိုယ့်အကိုယ်တော့သိနေတာပဲမကောင်းမှုပြုရတာများစိတ်ကြွယ်ရမရှိဘူးတဲ့သူများမသိဘူးထင်လို့တိတ်တိတ်လှုပ်ထားပဲမယ်လို့ ဘယ်သူမှမသိဘူးဆိုအောင်တော့နတ်တွေဘာတွေကပြနတ်တွေထားပါအောင်တော့ကိုယ်ကိုယ်ကတော့သိတာပဲကိုယ်ကိုယ်ကတော့မသိအောင်လုံးလုံးဖြစ်ကိုယ်ကတော့သိတယ်။ဒါကြောင့်မကောင်းမှုကိုတိတ်တဆိတ်ဖုံးကွယ်ပြီးပြုလို့မဖြစ်ဘူး။အဲမကောင်းမှုတိတ်တဆိတ်ဖုံးကွယ်ပြီးတော့ပြုမယ်ဆိုရင်ပြုစရာကိုမရှိဘူး။ဒါကြောင့်ဇာတခုမှာဇာတခုမှာဆရာလောင်း ရှင်သာရိပုတ္တရာအလောင်းကဆရာကြီးဖြစ်ဆရာအလောင်းကကျောင်းသားပေါ့ရှင်သာရိပုတ္တရာအလောင်းဆရာကြီးကကျောင်းဝဆရာကြီးဟောတက္ကသိုလ်ကျောင်းဝဆရာကြီးသူ့သမီးသမီးတယောက်ရှိအချင်းရွယ်ရောက်သူတပည့်တွေနဲ့ကြဲအောင်လည်းသူကလက်ထပ်ပေးရင်ပေးရင်တော့အကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်နဲ့ပဲသူကလက်ထပ်ပေးရင်လည်း ဒါကြောင့်ကျင့်စာရိတ္တကောင်းမကောင်းသိအောင်လို့သူကစုံစမ်းတယ်သူတည်းကြီးတွေဆိုဟေ့မင်းတို့အားရကြီးတို့မင်းတို့သိတာပဲငါသမီးတယောက်ချင်းရွယ်ရောက်နေပြီမင်းတို့လည်းမြင်နေတာပဲရုပ်လည်းချော်တယ်သာပါတယ်အသိလိမ်ပါလဲအဲတကြွနဲ့ကြွကျင်နဲ့လိမ်ပါတယ်အင်းအနေထိုင်နေပါတယ်လည်းချိုးကြတယ်စိတ်သဘောတွေလည်းနူးညံ့တယ်သူကုန်နေပါသူတို့မြင်တွေ့နေတာပဲအဲ့ဒါ မင်းတို့ဒီတွေကတရားဝင်နဲ့ငါလက်ထပ်ပေးခြင်းနဲ့ဒါပေမဲ့ခက်တာကအဲ့ဒီငါသမီးမှာလက်ဝက်လက်စားမပြည့်စုံဘူးလက်ဝက်လက်စားပြည့်စုံအောင်ယူတယ်အဲ့ဒါမင်းတို့အိမ်ကတိတ်တိတ်ခိုးပြီးယူရရမယ်ဘယ်သူမှမသိစေနဲ့တိတ်တိတ်ခိုးပြီးယူရရမယ်ဆိုတော့အဲ့ဒီမျိုးသမီးကိုအလိုရှိတဲ့ကျောင်းသားတွေကအိမ်ကတိတ်တိတ်ခိုးခိုးပြီးယူလာကြတာပေါ့လေကွာဆရာကြီးဒီလာပေး လဲဝလက်စားတွေလာပြီးသိခိုးလာဘုရားလောက်ကျောင်းသားကတော့သူကဘာမှယူမလာဘူးယူမလာတဲ့ဆရာကြီးကနေဟေ့မင်းသူများတွေတော့ယူလာမင်းဘာလို့ယူမလာလဲတို့ဆရာကြီးကသူများတွေမကြည့်ဘဲနဲ့တိတ်ဆိတ်ခိုးလာမယ်လို့ဆိုတော့ကျွန်တော်စဉ်းစားကြည့်တယ်ဘယ်သူမှမသိနိုင်အောင်တော့ကိုယ့်ဟာကိုယ်ကသိနေရကြတယ်ပြီးတော့တိတ်တိတ်ခိုးလို့ဖြစ်ကုန်ရှိဘူးဒါမှမဟုတ်သူကမခိုးပဲဘူးဆိုတော့ အဲဒီမှာဆရာကြီးကသဘောကျလို့အဲဒီဘုရားတော်ကျောင်းသားနဲ့သူသမီးလက်ထပ်ပေးတယ်လို့ဆိုတာကိုอืมတဲ့ပင်ခွေတာနော်ဘုရုံကပုဂ္ဂိုလ်တွေတဲ့ပင်ခွေအဲဒီရဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့များများပြနိုင်တဲ့ပုဂ္ဂိုလ်သမီးနဲ့သူကလက်ထပ်မှာဆိုတော့သူဟာအပေးပဲနဲ့အဲဒီရိုးတဲ့ပုဂ္ဂိုလ်ရိုးသားဆောင်းပါတဲ့ပုဂ္ဂိုလ်နဲ့သူကလက်ထပ်ပေးအဲဒါကြောင့်ဟိုပစ္စည်းတွေပါလေယူလာတဲ့ပုဂ္ဂိုလ်တွေလည်းသူပစ္စည်းတွေပြန်ပေးကြပါပဲ အဲဒါကြောင့်စိတ်ွယ်ရရဆိုတာမရှိဘူးတဲ့မကောင်းမှုပြောဒါပဲမဲ့လို့သူများမသိရင်စိတ်ွယ်တယ်ထင်ပြီးတော့လှုပ်ထားကြတာနောက်တဲ့နေ့ကျတော့ကိုယ်မှုကိုပေါ်တာပဲอืมကိုယ်မှုကပေါ်လာပြီဒီကနေ့ကျရင်ပေါ်ပြီးကျူးပြီးတော့မယ်ဆိုလို့ချင်းဒီဘဝကတော့မဟုတ်ဘူးရှင်းဘဝမှုလည်းလားပေါ်တယ်ဟုတ်အကျိုးပေးရရင်ပေါ်လာပဲဆိုကြောက်ရကောင်းတာအကုသိုလ်ကများအဲဆိုပြတဲ့အကုသိုလ်တွေပေါ်လာပြီးတဲ့ဘဝကလည်းခုနလိုပဲ အဲဒီဒီကနေ့ဆဲဆဲမှာကိုမကောင်းမှုပြုနေသလိုသူများကိုတတ်နေသလိုသူများဥစ္စာခိုးနေသလိုအနေနဲ့ဒီလိုဖြစ်တာတချို့ငါးဖမ်းထားတဲ့ပုဂ္ဂိုလ်ကငါးဖမ်းနေတဲ့အနေမျိုးနဲ့စကားတိတော်ပြောတာပဲဒီလိုရောင်ရမ်းပြီးတော့ပြောနေတယ်ရှိတယ်အဲဒီကနေ့မှာကံပေါ်တဲ့အကုသိုလ်ကပြုစဉ်ကအခြေအနေတွေတဲ့ပေါ်တဲ့ဒါတို့ဒုက္ခလက်နဲ့တို့အဲခိုးယူစရာပစ္စည်းတို့ခိုးယူတဲ့ဌာနတို့အဲဒီအခြေအနေတွေကာမနမိတ်ခေါ်တယ် ရှိရမယ်ဘဝအခြေအနေတဲ့အဲ့ဒါကတော့ငရဲဖြစ်မဲ့ဆိုတဲ့ပုဂ္ဂိုလ်ငရဲနမိတ်ပေါ့လေဒိဋ္ဌာဖြစ်မဲ့ပုဂ္ဂိုလ်တော့ဒိဋ္ဌာအခြေအနေတွေပေါ့ဒိဋ္ဌာဖြစ်မဲ့ပုဂ္ဂိုလ်လည်းဒိဋ္ဌာတွေအခြေအနေတွေအဲတောတောင်တွေဆောင်ကြုံများတွေမသိတဲ့နေရာတွေအဲ့ဒီမှာသိကူးတဲ့လားပေါ်ပြီးဆွဲပြီးသိသွားတာဒီတော့ယမနာပုံနာကြီးတယောက်ဒေဂာနေကြတော့ သူကမီးတော့တယ်ရဲရဲတွေမီးတော့တယ်မြင်းနေတယ်မီးတော့တယ်မြင်းနေတော့သူ့မိတ်ဆွေတွေမိဘစောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေကတော့မီးတော့တယ်တော့မြင်းနေတယ်လို့ပြောတာဟာအဲ့ဒါဇမဘုံပဲလို့ပြောတယ်လေတို့သူတို့ကဇမနပုံသားတွေကဇမကိုသူကအသေးပြတာပေါ့ဇမဘုံကအကြောင်းဝါတွေတွေ့နေတာတဲ့အဲ့ဒါအာယုံကောင်းပဲနမိတ်ကောင်းပဲလို့ပြောတယ် ဓမ္မဘုံကအောက်မှာရှိတာလားအထက်မှာရှိတာလားအထက်မှာရှိတာတဲ့ဓမ္မဘုံသူ့ဟာအခုအထက်ကမရှိတယ်အောက်ကဖြစ်အောက်ကဖြစ်နေတယ်ဒီအဲ့မီဒီယာပုံမှုနဲ့တောက်ဟာအောက်ကလည်းပဲကိစ္စမရှိပါဘူးတဲ့ဒါလည်းပဲဓမ္မနမိတ်ပါပဲကောင်းပါလေဆိုရင်ကြောအဲ့ဒါတွေဆွဲလာမိတယ်ဆိုတော့ငရဲရောက်တယ်ဆိုတော့ဘုသူစားအဲ့ဒါအယူများကြောက်ကြကောင်းတယ်အယူကအယူကကြောက်ကြကောင်းတယ်အဲအယူကမှန်လို့ရှိရင်ဒီကနေ့မကောင်းမှု မကောင်းမှုကြောင့်အကုသိုလ်နိမိတ်ထင်အောင်တော့ပြုပြင်ရတယ်အဲဒါကြတာထဲမှာပြရတာမထေရဘာရဲ့ဖခင်ဖခင်ကြီးသူကသံဃာဝတ်ပေးထားအရွယ်ကြီးပြီပေါ့လေဒီကနေ့ကျတော့အာဟုဒုံနမိတ်တရားထင်တာကိုသူသားကိုခေါ်တယ်ငါသားငါဘာမှအခုမှခွေးတွေကလာတယ်၆ဆောင်းမအောင် ခွေးတွေကလာတိုက်မလို့ဆွဲမလို့လို့အဲဒီတော့အဲမထေကငါပြီးတော့ရဲနမိတ်ထင်းနေပြီနမိတ်ကြောင်းပါပဲဆိုပြီးတော့ပါနေပါတယ်ဆရာပြီးတော့သေဒီတော်ဘုရားမှာကျင်းပြန်ပြီးတော့သူ့ဖေကိုပြောတယ်อืมဦးဇင်းဦးဇင်းကြီးလည်းကိုယ်ကြီးလည်းတော့ပြောဦးဇင်းကြီးဟောတယ်မှာအာယုန်ကြီး ဒါအသင့်အတွက်ပန်းနေတူတာဘုရားကိုပန်းလို့တယ်အဲ့ဒါတွေအာရုံပြုမြတ်စွာဘုရားအရာဆိုင်တကူပါသောဘုံတော်နဲ့ပြည်စုံတော်မူတဲ့မြတ်စွာဘုရားဒီပန်းတို့ဖြင့်လူတန်းပါသည်လို့ပန်းနေအာရုံပြုဆိုပြီးတော့ဘုရားကုံတွေပါတယ်လေသူကရွတ်ဆိုပြောအာရုံပြုပြီးတော့ပြည့်ဘယ်နဲ့ပြောလာတော့ဆိုတော့သူသားကိုအေးအောင်စင်းဘေးဖယ်အောင်ဖယ်အောင်ဖယ်အောင်ဟိုမှာမင်းပဒင်းတွေလာပြီးတဲ့ပြီးတွေးတွေလာကုန်ပြီးတဲ့ဥစ္စာနာသမီးတွေရောက်လာတာဘုရား ဒါသိမင်းနဲ့မိတယ်ထင်လားအဲဒီတော့မှအော်ငါပြီးတော့ကုသိုလ်နွေတွေထင်ပြီဆိုပြီးသိချရတယ်အယူမှလို့ရှိရင်ဖြင့်ဒီကနေ့မှလည်းပြည်ပြင်လို့ရပါတယ်ကုသိုလ်နွေတွေပြည်ပြင်လို့ရတယ်အခုတရားအထုတ်တဲ့ပုဂ္ဂိုလ်တွေကတော့ကိုတရားလေးကိုနှလုံးသွင်းလိုက်ရင်ဒါတော့အကောင်းဆုံးပါပဲอืมအဲဒီကနေ့မှအကုသိုလ်နမိတ်ထင်ပြီးတည်သွားလို့ရှိရင်စိတ်ကဒီကနေ့အာယုံလေးစွဲပြီးတော့ဘဝတည်ဖြစ်တာပဲငရဲနမိတ် ရှင်ရင်ငရဲမှာဖြစ်သိသံဝိချင်းသိသံဖြစ်နွားချင်းမဲ့ပုဂ္ဂိုလ်ဆိုနှချာနုဘာလို့ပေါ်လေအဲဒီရောက်သွားတယ်အဲဒါတွေလည်းရှိတယ်တချို့နွားချင်းသွားတယ်ရှိတယ်ကွာအဲဒီတော့ဒီကနေ့မှာကံကာမနဲ့ဂိရိနဲ့မိတ်တခုခုကိုစွဲပြီးတော့သေးတယ်အဲဒီအစွဲကဖြောက်လို့မရဘူးတဲ့ခုနနေဝင်ကနေ့မှာ သစ်ပင်ရိပ်တောင်ရိပ်တွေကလွှမ်းမိုးလာတယ်မလွှမ်းမိုးအောင်ဘယ်နဲ့မှမတတ်နိုင်ဘူးအဲ့ဒါလိုပဲကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကုသိုလ်နဲ့ဆိုင်တဲ့နမိတ်တွေကလွှမ်းမိုးပြီးထင်လာတယ်အကုသိုလ်ရှိတဲ့ပုဂ္ဂိုလ်အကုသိုလ်နမိတ်တွေလွှမ်းမိုးပြီးထင်လာတယ်အဲ့ဒါတွေဆွဲလန်းပြီးတော့သိသွားလို့ရှိရင်ဘဝတွေမှာပရိသေစိတ်ဖြစ်တယ်အစာဆုံးဖြစ်တဲ့စိတ်မျိုးသူ့ကိုပရိသေခေါ်တယ်အတိတန်ဒီစပြီးတော့ ဖြစ်တဲ့ရှင်းဘဝနဲ့ဆက်ဆက်တဲ့စိတ်အဆက်မပြတ်အောင်ခုနကျိုးကျိုးရဇာဆုံးတော့ကျိုးရဇာဆက်လိုက်တာလို့ပဲအဆက်မပြတ်အောင်ဖြစ်တဲ့စိတ်တဲ့အဲဒါဝိညာဉ်ပရိသေဝိညာဉ်ဖြစ်သည်အဲဒီဘာသာပြန်ကဒီကအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်သင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်သည်ဒီရောက်ကကြည့်ရတယ်ဒါရင်နပိုက်ကလေးဆိုလဲကြအောင်လို့အဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်အာထုံမှုသင်္ခါရ သင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်သည်အဲအမှန်မသွားမှမြင်ကားဝိဇ္ဇာကြောင့်သံဃာလိန်တို့ စပြီးတော့ဖြစ်လာကုန်ပရိသေဝိညာဉ်နဲ့မကဘူးမြင်နိုင်ကြတဲ့ဝိညာဉ်စက္ကစက္ကဖြစ်သွားတယ်အဲဒီကပရမဆုံးသင်္ဃာဆောင်ဖို့ကဒီလုံးဝသင်္ဃာဆောင်ဖို့ကအတိတ်ကြောင်းနဲ့ပြစ္ဆုတ်ပံကျိုးဆက်ဆက်ပုံမှားမသွားမှားသိမြင်ဝိဇ္ဇာဖုံးအောင်းလုံးမှခြင်းစိတ်ကိုနှုတ်မှုဉာဏ်ပြုပြောလျင်ဉာဏ်ပြုပြောလျင် သနောက်ထသံနေရှင်အဲဘဝရဲ့စိတ်ဝိညာဉ်ဖြစ်ပြီတဲ့ဘဝရဲ့စိတ်ဝိညာဉ်ဖြစ်ရင်စိတ်ကြီးတယ်မဟုတ်ဘူးစိတ်နဲ့တွဲရဲ့စေစိတ်နာတရားတွေလည်းပါလာဖတ်တာဝေဒနာပညာစသည်တွေနာတရားတွေပါတယ်အဲဒီစိတ်တရားမြာရုပ်ကလည်းဖြစ်ရုပ်မရှိဘဲနဲ့လည်းပဲဒီကာမဘုံတို့ဥပဘုံတို့မှာစိတ်သက်သက်ဖြစ်နိုင်အရုပဘုံတော့စိတ်သက်သက်ဖြစ်တာရှိတယ်ရုပ်မပါပဲနာတတ်တဲ့ဖြစ်တာရှိတယ် အဲဒါဝိညာဉ်ကြောင့်နာယုတ်ဖြစ်သည်တဲ့ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်ဆိုပေမဲ့ဝိညာဉ်ကတခြားနာယုတ်ကတခြားမဟုတ်ပါဘူးဝိညာဉ်နဲ့နာယုတ်နဲ့တွဲပြီးတော့တလုံးနဲ့ဖြစ်တာအဲဝိညာဉ်မှီပြီးတော့ဝိညာဉ်ကရှေ့ဆောင်လို့ပြောတယ်ဂျိုင်းနဲ့ပါပဲဂျိုင်းနဲ့ဖြစ်တာလည်းဒါမဲ့လို့ဝိညာဉ်ကပြတ်ထန်းလို့ဝိညာဉ်ကိုခေါင်းတာဆိုတာဝိညာဉ်ကြောင့်နာယုတ်ဖြစ်သည်ဒါနာယုတ်ကြောင့်အာယရဏ6ပါးဖြစ်သည်ဒါကလည်းပဲ အဲနာယုကတရားအာရဏ၆ပါးတရားမဟုတ်တွဲရပဲတစ်ချိန်နဲ့ဖြစ်တာလေอืมနာဆိုတာကတော့စေတသိက်တွေရုပ်ဆိုတာစေတသိက်တွေဟိုမှာဒီလိစ္ဆသမုပ္ပါဝိသင်းမှာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာလို့နာခန္ဓာသုံးပါးနဲ့ဝေဘာမီဟောထားပါတယ်ဝေဒနာသင်ညာစေတနာစသည်တွေပါပဲရုပ်ဆိုတာကတော့မဟာဝု၄ပါးနဲ့မဟာဝု၄ပါးမိပြီးတော့ဖြစ်တဲ့ရုပ်တွေအဲ အဲဒီပရိသေတွေဘဝသိခါစားကလလယူကြည်စေရုပ်ရှိတယ်အဲဒီရုပ်ကလလယူကြည်ရုပ်အဲဒီရုပ်ထဲမှာကာမဇာယုတ်တွေဆိုတာကာညောင်ဖြစ်တဲ့ယုတ်တွေဝဋ္ထုယုတ်ဝဋ္ထုယုတ်ဝဋ္ထုဓာတ်ကကာယဓာတ်ကဘာဝဓာတ်ကလည်း ကလ3စီးကလ3စီးတစ်စီးမှာပထဝီအာဘောတေဇောဝါယောဒါ၄ပါးပါတယ်ဝဏခန္ဓာရသဩဇာဥပါဒယုတ်ကလည်း၄ပါးပါတယ်ဝဏကအဆင်းယုတ်ခန္ဓာကအနံ့ယုတ်ရသကအရာကယုတ်ဩဇာကအစီစေဩဇာဥပါဒယုတ်က၄ပါးပထဝီအာဘောတေဇောဝါယောမဟာဗုဒ္ဓကြီးက၄ပါး၈ခု အဲ့ဒါကတော့ရုပ်ရုပ်တစ်ခုတစ်ခုဖြစ်ရင်ဒီစိတ်ကူကတော့တွဲရပဲဒါနဲ့နဲလုံးပြည့်ဘူးဒါများရင်လည်းများတော့အခုကာညာဖြစ်တဲ့ရုပ်ဖြစ်တယ်ဆိုတော့ဇီဝိတရုပ်ကလည်းပါတယ်တဲ့ကိုယ်ကူဖြစ်တယ်ဇီဝိတဆက်လဲဒါကရယဝတ္ထုစိတ်မိယာဖြစ်တဲ့ရယဝတ္ထုရုပ်ပါထည့်လိုက်ရင်ဒီက30ဖြစ်သွားတယ်ဝတ္ထုတသကစိတ်စေတသိက်တွေမိယာတဲ့သေတ္တိစိတ်

နောက်ဝဋ္ဌိကာလဆိုတဲ့နောက်ပိုင်းကျတော့ဟိုမြင်နေကြနိုင်တဲ့ခါတွေပေါ့လေမွေးပြီးတဲ့ခါတွေဆိုတော့မမွေးခင်ကတော့မြင်လာတော့မရှိပါဘူးကြားတာလည်းမရှိဘူးတွေးထိကတော့ရှိနေနေရှိပါတယ်အဲမြင်နေကြနိုင်တဲ့ခါတွေကျတော့မျက်စိရုပ်သက္ကုတတကအဲသက္ကုတတကခေါ်တယ်မျက်စိနဲ့တကွရုပ်ဆယ်ခုပေါင်းအဲဒီမှာလည်းပထဝီအာဘောဒေဇောဝါယောဝဏ္ဏ ခန္ဓာရတာဩဇာတွေကရှိခုပဲဇီဝိဒယုတ်တစ်ခုတည်းကိုခုအဲ့ဒီကိုခုနဲ့ဒီစက်ခုမျက်စိအကြည့်ယုတ်လေးနဲ့ဒါဆယ်ခုဒါယုတ်ယုတ်မုံလေးတစ်ခုပဲယုတ်ကရလေးတစ်ခုပဲနားကကြားတဲ့အခါမှာလည်းသောတာရတကဆိုနားကြည့်ယုတ်လေးတစ်ခုနဲ့ဆယ်ခုပဲနှာခေါင်းကအနနာတဲ့အခါနှာခေါင်းထဲမှာသူကအဲခန္ဓာသတာရခေါ်တဲ့နှာခေါင်းကြည့်ယုတ်နဲ့ ဟိုရုပ်ကိုယ်ကူနဲ့ပေါင်းရင်30ပဲကိုကတွေးထိတဲ့အခါကာလတွေမှာဒါယပတာရခေါ်တဲ့ကိုကြည့်ရုံနဲ့ဒါကတော့ဒီကိုယ်လုံးမှာအမှန်ပြရှိတယ်အဲအထွေအဝတိဇဝါယဝနာကနာရတာဩဇာရှိခုဇီဝိတရဲ့အဲဒီကိုကူဇီဝိတနဝကလို့အဲဒီကိုကူနဲ့ပေါင်းရင်30ပဲအဲဒါတွေကမပြတ်ဖြစ်နေတာတွေတဲ့ဝိညာဉ်6ပါးဖြစ်တိုင်းဖြစ်တိုင်းဒိဋ္ဌိဝိညာဉ်ကစပြီးတော့ဖြစ်လာတယ် ပရိသေကာလမှာစိတ်တရားမြာဖြစ်တဲ့အရိယဝတ္ထုနဲ့တကွာဝတ္ထုဓာတ်ကရုပ်ဆယ်ခုအပေါင်းဒါကလကပါရဒါရင်မကဘူးတဲ့ကာယဓာတ်ကဆိုတဲ့ကာယကိုကြည်ယုံနဲ့တကွာရုပ်ဆယ်ခုပေါင်းနဲ့ပါတယ်အဲဘာဝဓာတ်ကယောက်ျားဖြစ်မဲ့ပုဂ္ဂိုလ်မိန်းမဖြစ်မဲ့ပုဂ္ဂိုလ်ဘာဝယောက်ျားဖြစ်ကြောင်းယုံမိန်းမဖြစ်ကြောင်းယုံဘာဝယုတ်ကိုခေါ်တယ် အဲဒီဘာဝရုပ်ကလေးနဲ့တော့ရုပ်ကိုယ်ကိုပေါင်းရင်ဘာဝရတကရုပ်ပေါင်း30တဲ့ပြည့်စုံစပြတာကရုပ်ပေါင်း30ရုပ်မှုံလေးသုံးခုပေါ်လေသုံးခုတိတိကျကျရတော့မဟုတ်ပါဘူးအမျိုးတူအချင်းသုံးခုလို့ပြောရတယ်မျိုးတူတွေပေါင်းပြီးတော့ခေါနာဟရိယဝတ္ထုဒါလည်းကဒီကလည်းအများကြီးဖြစ်ခြင်းနဲ့ဖြစ်နိုင်ပါတယ်။ဒါရတကတွေအများကြီးဖြစ်နေဖြစ်နိုင်ပါတယ်။အဲဒီတော့ ဘာဝရတကတွေကလည်းအများကြီးဖြစ်နိုင်ပါတယ်အခုအရွယ်ကြီးတဲ့ပုဂ္ဂိုလ်ကြဘာဝရတကတွေဒီကိုယ်လုံးပြည့်လို့အများကြီးရှိတာပဲယောက်ျားဖြစ်ကြောင်းယူဘာဝရတကတွေဒီကိုယ်လုံးပြည့်လို့ဘုံဘာဝရတကခေါ်တယ်မိန်းမဖြစ်တဲ့ပုဂ္ဂိုလ်တွေမှာလည်းအဋ္ဌိဘာဝရတကဆိုတာဒီကိုယ်လုံးဘာဝရတကရုပ်တွေပြည့်လို့ဒီကိုယ်လုံးအများကြီးရှိတယ်ဘာဝရတကဆိုတာကလည်းဒီကိုယ်လုံးဘယ်နေရာမှာအလားရှိတာမဟုတ်အများကြီးရှင်းတာဒါမှမဟုတ်အဲဒါသကအနေနဲ့သူတခုတည်းပဲကြည့်တွေ့ထားတယ် အဲဒါပရိသေကာလကကလာပေါင်း3ခုတဲ့ရုပ်ပေါင်း30အဲဒီရုပ်ပေါင်း30နဲ့တကွပရိသေဝိညာဉ်ဖြစ်တယ်ပုဒ္ဓိကာလလည်းပဲဒီလိုပဲရုပ်တွေအများကြီးပါပုဒ္ဓိကာလတော့အဲဒီရုပ်တွေများစွာနဲ့တကွတွဲပြီးတော့ဖြစ်ပြီးတဲ့နောက်တိုင်းကဆရာဝန်တွေစုံစမ်းထားတဲ့အတိုင်းဆိုလို့ရှိရင်တော့အဲအတ္တဝါဖြစ်ဖို့ရာပုတ်ခေါ်တဲ့ သူတို့ကတော့ပိုးလို့ပြောတာပဲအဲမိခင်ကနေပြီးတော့ဖြစ်တဲ့သွေးအသွေးရုပ်အဲဒါလည်းသူကတော့ပိုးလို့ပြောတယ်ဒီဘုန်းတို့ကပေါင်းစပ်ပြီးတော့နေတဲ့ဥစ္စာကနေပြီးတော့လူရဲလို့ဆိုတာဖြစ်လာတယ်လို့သမ်းတပ်ပြီးတော့ရအဲဒါဟာဘုရားတရားတော်နဲ့နှင်းတော်ကြည့်လို့ရှိရင်ဘုရားတရားတော်ကလည်းဒီတိုင်းပါပါတယ်ဒုက္ခသောနိတာလို့ဆိုရတယ် ဒုက္ခကသုတ်ယုတ်ပဲဝဏိတာကလည်းသွေးယုတ်ဒီကတော့ပိုးလို့မပြောဘူးယုတ်လို့ပြောတယ်ယုတ်နှစ်ခုစပ်ပြီးတော့အဲ့ဒါကိုမှီပြီးတော့ဘဝသိဖြစ်ရတာအဲ့ဒါဘယ်တော့ကြည်တုံးဆိုမျက်စိနဲ့မမြင်နိုင်ဘူးတဲ့အဲဘုရားတရားတော်မှာလည်းအဲ့ဒီပြိဋိကာလတုန်းကကလလယူယူယုတ်မှာမျက်စိနဲ့မမြင်နိုင်ဘူးတဲ့အမှန်သိမွားတယ်အခု နောက်တိုင်းကပုဂ္ဂိုလ်တွေစုံစမ်းတာလည်းတကယ်ကြီးနဲ့ရှိနေမမြင်နိုင်ပါဘူးသူတို့ကမှမမှုတူပါတယ်နဲ့သူမြင်မှာမဟုတ်ဘူးအဲဒါကြောင့်ဝိညာဉ်ဖြစ်လို့ရှိရင်နာနဲ့ရုပ်လည်းတွဲရပါတယ်နာရုပ်ကြောင့်အာယရဏ6ပါးထိုက်ကြရတယ်ဆိုတာပါသည်အာယရဏ6ပါးမြင်တဲ့အခါကလားသက်ခါယရဏမျက်စိကောမျက်စိအာယရဏစိတ်ကုသတကပါတော့ကြားတဲ့အခါကလားသောတာယရဏနာတဲ့အခါကလားမှာခန္ဓာယရဏ ရတာပြီးတဲ့ခါကာလမှာဇိဝရဏသွေးထိတဲ့ခါကာလမှာကာယရဏမနာယရဏကတော့ပြင်ခါကာသိမ့်ပါနေတာပါပဲဒီကတော့အဲဒီအာယရဏ6ပါးထိုက်ပြရတော့ဆိုတာဖြစ်သည်အဲဒီအာယရဏကြောင့်ဖတ်တာတွေ့သွားပြီမြင်ပြီးတော့တွေ့တယ်သက္ကုသံပါဒလို့ပါဠိလိုခေါ်တယ်သမာလိုကမြင်တွေ့တာပါပဲသက္ကုသံပါဒသောတာသံပါဒဆိုရင်ကြည့်ရတာခက်တယ် အခုမှစကားနဲ့ဆိုရင်တို့အလွယ်လေးပါမြင်ပြီးတွေ့သလားမြင်တဲ့ခါကလာမှတွေ့ဘူးလားတွေ့ဘူးလားတွေ့ပြီဟောကြားလို့ရှိရင်တွေ့တယ်လို့ပြောတယ်ဒါအမြင်တွေ့တာပဲကြားတဲ့ခါလည်းပဲနားထောင်တော့တွေ့ဘူးလားဆိုရင်နားထဲမှာကြားတော့တာတွေ့သွားတာနှာခေါင်းကအနနာပြီးတွေ့တယ်လျှာကအရသာကြားပေါ်မှာ တွေ့သွားတယ်ကိုကအထိကတော့တွေ့တာသိထင်ကြတယ်တွေ့တာသိကုသနာကြံစီရမှာလဲသိကုရဲ့အာယုန်နဲ့တွေ့တာပဲမတွေ့လို့ရှိရင်အာယုန်ကောင်းမသိဘူးတွေ့တယ် ပွဲတော်ကတော့ကြည်ရမှာအတွေ့အသိထင်ကြတာပေါ့လေဝဲကြည့်တဲ့နေရာဝေးကြီးကနေကြည့်ရင်ကောင်းမတွေ့ဘူးကောင်းမတွေ့တော့ရတာတည်းမပေါ်ဘူးနိနိကကကလည်းကြည့်တဲ့ပုဂ္ဂိုလ်ကပိပိတတာထင်ရှားတွေ့ရတယ်အဲအမြင်တွေ့သို့သူပဲအတန်နေပါလေလည်းပဲနိနိကကပုဂ္ဂိုလ်တွေကကောင်းမကြရတယ်ခုနှစ်ခါတော့အတန်ချက်ဆက်တယ်နဲ့မဟုတ်ဝေးကြီးကနေကြားတော့ကြားတယ်အဲဒါကောင်းမတွေ့ရကောင်းခံစားရတာပဲအဲဒါမြင်တွေ့ကြားတွေ့နားတွေ့စားတွေ့ဖြာတာ6ပါး အဲဒါလေးဆိုကြအောင်လေသူတို့ဟာလေးတွေသုံးမှတ်ခြင်းမှာလို့ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာကြောင့်ဖတ်တာဖြစ်သည်ဖတ်တာကြောင့်ခံစားမှုဝေဒနာဖြစ်သည်အဲဒါယခုဘဝမှာရှိကသံ ကံရဲ့အကျိုးအနေနဲ့အခုဖြစ်နေတာလေမြင်နိုင်ကြတဲ့တွေ့နေရတာဒီအကျိုးတရား၅ပါးပဲသင်္ခါရကြောင့်ဝိညာဉ်အဝိညာဉ်ဖြစ်ဝိညာဉ်ဖြစ်ပြီးတဲ့တည်းနဲ့တည်းနာယုတ်အာယရဏဖတ်တာဝေဒနာအကုန်လုံးတပေါင်းကြီးခါရဲဖြစ်တာပါပဲဒါပေမဲ့လို့ဒေသနာနိယာချင်းအသေးစိတ်ခွဲပြီးတော့မြတ်စွာဘုရားဟောထားတယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တာကတစ်ချိန်လိုလိုဖြစ်နေတယ်တစ်ချိန်မဟုတ်ဘူးဆိုတော့တစ်ချိန်နဲ့ဖြစ်တာနာယုတ်ကြောင့်အာယရဏဖြစ်တာကလည်းနောက်မှဖြစ်တာမဟုတ်ဘူးတစ်ခါတည်းဖြစ်တာ အာရဏကြောင့်ဖတ်တာရှိတယ်ဆိုတာလည်းပဲဒီဝิญဉ်ဖြစ်တာနဲ့တွေ့တော့တာပဲအဲဖတ်တာကြောင့်ဝေဒနာကလည်းအဲဝิญဉ်ဖြစ်တာနဲ့ခံစားမှုဝေဒနာလည်းဖြစ်တော့တာဒီတိုင်းနဲ့ပါပဲဒီတိုင်းနဲ့ဖြစ်တာကသင်္ခါရကြောင့်ဝิญဉ်ဖြစ်သည်ဆိုတာဝิญဉ်နာကလည်းဖတ်တာဝေဒနာဖြစ်သည်ရစင်ပုံနားလဲတယ်လေညဇာဇာကအသေးစိတ်ကြီးခွဲပြီးဟောတာတော့အခုလူတွေကညာမလိုက်နိုင်တာနဲ့ဆိုတော့ငနေခက်နေတယ်သူကဘုန်းကြီးကတော့လွယ်တယ်နည်းနဲ့ပဲဟောတယ်အဲသင်္ခါရကြောင့် ဝိညာဉ်ဖြစ်သည်ဆိုတာဝိညာဉ်နာသနာပတ္တဝေဒနာဖြစ်သည်ဒါပဲဝေဒနာကြောင့်တဏှာဖြစ်သည်ဒါပဲအောက်ကလင်္ကာဆောင်မှုလေးဆိုရကြအောင်လေအမှားမသွားအမှားမြင်ကအဝိဇ္ဇာကြောင့်သံသာလိန်တို့ဒီမြော်ကိုလည်းရဲ့ဘုံမျိုးမှုကံဖြစ်စီမံ၍ဝိညာဉ်တွေဆက် နာယုတ်ကလည်းအဲဝိညာဉ်ဖြစ်တာနဲ့နာယုတ်ကလည်းကပ်ရတခါလဲပါတော့တာနောက်မှဖြစ်တာမဟုတ်ဘူးဒါလေးလည်းပေါ်လို့ကပ်လျက်တော့ကာယံကလည်းကြိုက်နေတယ်လို့ထည့်ထားနာယုတ်ကလည်းသောရအာယရဏသတ္တ6ဖြာဝေဒနာကြောင့်သင်္ခါရကြောင့်ဝိညာဉ်နာယုတ်အာယရဏသတ္တဝေဒနာဖြစ်ပြီးဝေဒနာဖြစ်ပြီးတော့ ဝေဒနာမိပြီးတော့တခါအကြောင်းနဲ့တခါပေါ်လာမှသာဝေဒနာကြောင့်ဒနာ6တန်ကြီးသွားတာကိုသင်ကကုန်းနေပြီနော်ဒုတိယဆောင်ပုဂ္ဂိုလ်လေးဆိုကြအောင်လေပြစ္ဆုတ်ပံကျိုး၅ပါးတဲ့ဝိညာဉ်မျိုးစေသာရဖြစ်လင်နာနဲ့ယုတ်လဲသွဲပါဝင်အာယရဏအာယရဏ သဘောဖြင့်ကောင်းဆိုများခံစားမိရောပင်သင်္ခါရကြောင့်ဝิญဉ်ဖြစ်တယ်ကုသကအကုသကကြောင့်သူရိစိတ်ဆုံးသွားတဲ့ဘဝတွေဝิญဉ်ဖြစ်တယ်ကုသကကြောင့်လူဘဝနတ်ဘဝဇမာဘဝิญဉ်ဖြစ်ပြီးအကုသကကြောင့်မြဲသိစ္စာပြိတာပယ်လေးပုံမှာဝิญဉ်ဖြစ်သွားပြီဝิญဉ်ဖြစ်လို့ရှိရင် ဝိညာဉ်ကမျိုးစေ့သဘောရှိတာပဲမျိုးစေ့ရှိတာရဲ့မျိုးစေ့ကနေအပြင်ပေါက်တော့မှာဟုတ်လို့လားဝိညာဉ်မျိုးစေ့စရဖြစ်လဲနာနဲ့ရုပ်လဲပူပြပါဝင်ဝိညာဉ်ဖြစ်တာနဲ့နာရုပ်လဲပါပါပြီတဲ့နာဆိုတာကဝိညာဉ်နဲ့ရှင်တွဲဖြစ်တဲ့သာသဝေဒနာစစေဒနာဒီတရားတွေပဲနာခန္ဓာတွေပဲစေတိတ်တရားတွေရုပ်ကလည်းသူ့ရဲ့တရားမိယာရုပ်ပဲအပြိုင်နဲ့ပါပဲဖြစ်တာဝိညာဉ်မျိုးစေ့စရဖြစ်လဲနာနဲ့ရုပ်လဲပူပြပါဝင် အာယရဏဖတ်တာပေါ်ခြင်းအာယရဏတွေကလည်းသက်ခာယရဏသောတာယရဏဂာနာယရဏဇင်ဝါယရဏကာယယရဏမနာယရဏတဲ့ပါဠိတော်ကအဲ့ဒါပါဠိတော်ကလည်းနည်းနည်းမှတ်ရခဲ့တယ်ဗမာလူကတော့မျက်စိနားနှာခေါင်းလျှာကိုယ်စိတ်အဲတွဲပါရဲ့ဆိုဗမာလူဆိုလူတွေလေးရဲ့သူကအဲ့ဒါမြင်ကြောင်းမြင်မြင်ဖို့ရအကြောင်းကမျက်စိ မျက်စိမရှိရင်မမြင်နိုင်ဘူးမျက်စိရှိတယ်မြင်တာဟာသက်ခါယရဏမျက်စိအာယရဏမျက်စိအကြောင်းပဲတဲ့မြင်မှုဖြစ်ခြင်းရဲ့အကြောင်းသောတာယရဏကြားခြင်းရဲ့အကြောင်းနားအကြောင်းနားမရှိရင်လည်းမကြားနိုင်ဘူးအဲဒါကြောင့်မျက်စိနားနှာခေါင်းလျှာကိုယ်စိတ်အဲစိတ်စိတ်ဆိုတာဝင်စိတ်ပဲကြတော့ဝင်စိတ်ကြီးမှစိတ်ကူးတွေဖြစ်ပေါ်နိုင်တာဝင်စိတ်မရှိဘဲနဲ့လိုလိုစိတ်ကူးတွေမဖြစ်နိုင်ဘူးအဲဒါသူကမနာယရဏခေါ်တယ်အဲဒါ ပါဠိတော်ကတော့သက္ကာယတနာသောတာယတနာခန္ဓာယတနာဇင်ဝယတနာကာယယတနာမနာယတနာကြည့်ထားရင်လည်းကြတော့ကြပါရဲ့ဒါပေမဲ့ရှိရတဲ့တဲမလို့ဗမာလိုတော့လွယ်ပါရဲ့မျက်စိနားနှာခေါင်းတရားကိုယ်စိတ်တို့လွယ်လွယ်လေးပဲဟုတ်တယ်ဆိုကိုယ်တဏ္ဍာရှိနေတာပဲကိုယ်မျက်စိလည်းကိုယ်မျက်စိမှသိနေတာကိုယ်နားလည်းနားမှသိနေတာနှာခေါင်းလည်းသိတာဆရာလည်းသိတာကိုယ်ဆိုတာလည်းကိုယ်ကြည့်ရုပ်ကိုယ်အကောင်ထည့်ကြည့်တော့မဟုတ်ဘူးကိုယ်ကြည့်ရုပ်ကိုယ်ဆိုတာလည်းသိနေတာစိတ်ဆိုတာလည်းကိုယ်တဏ္ဍာရှိနေတာ သူ့အထင်ရှားကြီးပါပဲဗမာလူရှင်လူလုံးလေးတွေပါဒါလေးတွေကအဲဒါလေးဆိုကြပါမျက်စိနာနှာခေါင်းတရားကိုစိတ်6ပါးကိုအာယရဏဟုခေါ်သည်အဲအာယရဏဆိုတာကအာရဏ6ပါးပါလာယရဏအာရဏ6ပါးဆိုတာမျက်စိနာနှာခေါင်းတရားကိုစိတ်ဘုန်းကြီးတွေကခဏခဏပြောရတယ်နှုတ်တဲ့ ဖသ6ပါးဆိုတာကလည်းပဲမြင်တွေ့ကြားတွေ့တွေပဲမြင်တဲ့အာယုံနဲ့တွေ့လိုက်ကြားတဲ့အာယုံနဲ့တွေ့လိုက်နားတဲ့အာယုံတွေ့လိုက်စားတဲ့အာယုံတွေ့လိုက်ကိုကထိရတဲ့အာယုံနဲ့တွေ့လိုက်သိကူးထဲမှာပေါ်ပြီးတော့တွေ့လိုက်6ခုပဲအဲဒါပါဠိတွေကတော့သက္ခုသံဖာတာမျက်စိအတွေ့နားအတွေ့ဒီလိုသုံးတယ်အမှားတွေကတော့မြင်တွေ့ကြားတွေ့နားတွေ့စားတွေ့ထိတွေ့အဲ ပြန်သိတွေ့အဲဒါပြောမှပဲဗမာတွေကတော့အဲဒါကိုအတွေ့၆ပါးဖတ်တာ၆ပါးကိုခေါ်သေးတဲ့တိုင်းဆိုသားမအောင်တော့မြင်တွေ့ကြားတွေ့နားတွေ့သာတွေ့ထိတွေ့ကြံသိတွေ့ဒီ၆ပါးကိုဖတ်တာကိုခေါ်သည်အဲမြင်တွေ့ကြားတွေ့နားတွေ့ သာတွေသိတွေဉာဏ်သိတွေ6ပါးကိုသတ္တ6ပါးကိုခေါ်သည်ဘာသာစကားပါဠိမပြောခြင်းအတွေ့6ပါးပါပဲအတွေ့6ပါးပဲအဲ့ဒီအတွေ့တွေပေါ်လာရင်အကောင်းဆုံးတွေခံစားမှုရှိတော့တာပဲကောင်းဆုံးများခံစားမိရုပ်ပင်တွေ့မှတော့ခံစားတော့တာပေါ့ဟိုခလုတ်တိုက်တယ်ဆိုလို့ရှိရင် မကောင်းတော့တွေ့တွေ့ပြီ နာတော့မှာပဲလို့ဆိုတာတော့ကောင်းတဲ့အတွေ့အကြုံနဲ့တွေ့လို့ရှိရင်လည်းအဲဒါကတော့ကောင်းတဲ့ခါစားမှုဖြစ်တော့တာမြင်တဲ့ခါကာလမှာလာလာပါပါတင်းနေတဲ့တဲ့ကိုကြည့်ကျင်စရာအယုံနဲ့တွေ့လို့ရှိရင်တော့အဲကောင်းတဲ့အယုံခံစားတဲ့ဒုက္ခဝေဒနာဖြစ်တာပဲရတာပေါ်နေတာပဲလို့မမြင်နေတာရင်ညကြောက်စရာညွန်စရာတွေလမ်းစရာထိတ်စရာတွေမြင်ရတဲ့ခါကျရင်လည်းစိတ်ထဲမှာချမ်းသာမှုတွေဖြစ်တယ်အဲအကောင်းဆိုးတွေမြင်ရတာလည်းပဲ ကောင်းတာတွေ့ရင်ကောင်းတဲ့ခံစားမှုဖြစ်မကောင်းတာတွေ့ရင်မကောင်းတဲ့ခံစားမှုဖြစ်ကြားရတာလည်းပဲကောင်းတာကြားရင်ကောင်းတဲ့ခံစားမှုဖြစ်တယ်မကောင်းတာကြားရင်မကောင်းတဲ့ခံစားမှုဖြစ်တယ်နာရကလည်းထို့တူပဲနာရသိသင်ကြတယ်မြင်လာကြတာကတော့ဘယ်တော့မှသိကြဘူးနာရကတော့မွေးမွေးလေးအနာလေးတွေနာရသိကောင်းတာပဲအဲညီညီပုပ်ပုပ်တွေနာလို့ရှိရင်နှာခေါင်းပိတ်ရင်ပိတ်ထားမှဒုက္ခသိရောက်တာဆိုတာอืมကောင်းနေပါလေကိုကြိုက်ပြီးတော့ဒုက္ခရောက်တတ်တယ် အသိဖြစ်တဲ့အနနိုင်သေးတော့သိနိုင်တာပဲနာမကောင်းမကောင်းတာတွေဖြစ်နိုင်တယ်စားသိရကဘိုးထင်ရှားတာပေါ့စားလို့ရှိရင်ဖြင့်ကောင်းတာလေးစားရင်ရတာပေါ့မကောင်းတာစားလို့ရှိရင်ဖြင့်မစားတဲ့ကြားတဲ့သိုးတော်တာပဲအသိဖြစ်တဲ့ဟာစားမိချက်ချင်းလောလောဆယ်သိနိုင်တာပဲကောင်းစုခံစားမှုတွေဖြစ်ဖို့အတွေ့အထိကလည်းသိထင်ရှားပါလေကောင်းတာလေးတွေ့ရတဲ့ခါကာလကြတော့မကူအိုက်နေတဲ့ခါကာလဒီအေးလေးတွေဒီအေးလေးတွေတွေ့ရနေရာကြကောင်း အေးနေတဲ့ခါချမ်းနေတဲ့ခါကာလာကြအနွေးလေးတွေပဲတွေ့ရတဲ့ခါသိကောင်းတယ်။ကလုတ်တိုက်ဆူးဆူးတဲ့ခါကျနာပြီမကောင်းဘူး။အဲဒီတော့ဟာလေအကောင်းဆိုးတွေသူကအတွေ့အထိမှလည်းထင်ရှားတာပဲ။စိတ်ကူးထဲမှာလည်းပဲကောင်းတဲ့စိတ်ကူးလေးပေါ်တဲ့ခါကျပြောလို့ရှင်လို့ပြုံးလို့သူကကောင်းနေတာ။သိညစ်စရာစိတ်ကူးရောက်သွားတော့ရှင်တော့မဲ့ကုန်ပြီ။မျက်ရည်တွေပါလေကြာတာနဲ့ကြာကုန်ပြီလား။မကောင်းတဲ့ခံစားမှုတွေဖြစ်လာတာ။အဲဒါ ဝิญဉ်ကြောင့်နာယုတ်ဖြစ်ပြီးနာယုတ်ကြောင့်အာယတနာဖြစ်အာယတနာကြောင့်ဖသဖြစ်ပြီးဖသကြောင့်ဝေဒနာဖြစ်ပြီးဆိုတာကိုဘုန်းကြီးကဒီဆောင်ဖို့ဒီတပေါင်းနဲ့လောက်ထားတယ်ဝิญဉ်ဖြစ်တာနဲ့ဒါတွေအကုန်လုံးဖြစ်တာပဲဝิญဉ်မျိုးစေစရည်ဖြစ်လင်းနာနဲ့ယုတ်လည်းပူးတွဲပါဝင်အာယတနာဖသဖို့တဲ့ကောင်းဆုံးများခံစားမိရုပ်ဖြင့်ကြံဒါလေးတစ်ခေါက်ဆိုပြီးရသိမ်းမှတနားကြီးကျော်သွားပြီ

နေ့ဖို့၌သမုတ်တို့ပြုစုပွားများအထောက်အပ်သောအမှုကုသိုလ်ပေါင်းဤဖို့ပါကားကိုမိဖတော်မှစ၍သုံးဆုံးသောသဝပေါင်းတို့အားညပေးဝေပါကုန်၏သုံးဆုံးသောသဝပေါင်းတို့သည် ညရာကြ၍ကိုယ်စိတ်နှပြအမှန်ကြပါစေ